ဒီနေ့2021ခုနှစ်မတ်လ20ရက်စနေနေ့ဆမ်ရဇဂိုဘေရီယာထေရဝါဒဓမ္မကမ္မထာလမ်းစဉ်ပိုင်း116ပရိသတ်သမုပ္ပါတရားတော်ပရိသတ်သမုပ္ပါတရားတော်ကိုအစဉ်တိုင်းဘုန်းကြီးတို့ပြောလာတယ်ဝိဇာပိဇာသင်္ကာရဒါလည်းပြီးသွားပြီ သင်္ခါရပိစ္ဆဝိညာဏဝိညာဏပိစ္ဆနာမရူပနာမရူပပိစ္ဆသာလိုင်းနာသာလိုင်းနာပိစ္ဆဖတ်တော်ဒါလည်းပြီးတော့ဖတ်တာပိစ္ဆဝေဒနာဖတ်တာကြောင့်ဝိညာဖြစ်ပုံနေနေရပြောဒီနေ့ဝေဒနာပိစ္ဆတနာဝေဒနာကြောင့်မို့တနာဖြစ်ပုံတရားလေးတွေပြောဒါလေးတွေဘုန်းကြီးတို့လေ့လာကြအောင်နော် ဝေဒနာကကောင်းတဲ့ဝေဒနာတွေရှိတယ်မကောင်းတဲ့ဝေဒနာရှိကောင်းတာတွေခံစားရတာရှိတယ်မကောင်းတာတွေခံစားရတာရှိတယ်တာမန်ကောင်းဆိုတာမန်ခံစားရတာရှိတော့ဘလို့ပဲခံစားခံစားရသူကတဏှာဖြစ်တာကောင်းတာခံစားရတဲ့တဏှာဖြစ်တော့အောင်းတာခံစားရတော့သူပြောစရာမလိုမကောင်းတာခံစားရတော့လေဒါကလွံ့မြောက်ပြီးကောင်းတာမျောလင့်တာ ဒါကြောင့်အဲ့ခါလဲတဏှာဖြစ်တာတဏှာဆိုတာဘာလဲလို့မေးတတ္တိပရိတတ္တိတိတဏှာလူချင်းနဲ့တတ္တာမြတ်နိုးတာတောင်းတဏှာခေါ်တော့ပါဗျာဘုရားတို့ကောင်းတာတွေခံစားတော့ပုတ်ပုတ်ပုတ်ပုတ်လူချင်းတော့နတ်သားတယောက်ကပြောတယ်နတ်တရားတဲ့ဒီအာယုံ၅ပါးကာမဂုဏ်တရားတွေအစင်အာယုံနဲ့အနတ်အတ္တအာယုံနဲ့ အနာအယုန်တွေစားစရာအယုန်တွေတွေးတိအယုန်တွေဒါတွေလူရှိတိုင်းခံစားနေပြီမလို့ပြီးွားတယ်မရှိဘူးခံစားလေပို့ပို့ခံစားနေအမြဲတမ်းလိုးနေတယ်ဒါကြောင့်နတ်တဝိနတ်တာတယောက်ကပါပြဒါကြောင့်နတ်တွေဟာပိတ္တာနဲ့တူတယ်ခံစားတယ်လိုချင်တဲ့ခံစားခံစားပြီးွားတယ်မရှိဘူးအများအားဆာလောင်မွတ်သိမ့်နေတဲ့အတွက်ပိတ္တာနဲ့တူတယ်သူတို့ကနေပြောသွားတယ်အဲဒီ ဒါလေးတစ်ခုရှိဣဒ္ဓဆိုဘုန်းကြီးတို့ဣဒ္ဓဘုံဘွားရောက်ကြတဲ့တခါမှသူတို့မဝအောင်မစားရအောင်အများအားစားလောက်မသိနေအဲဒါကြောင့်သူတို့ကတော့အများအားစားလောက်မသိနေတဲ့အတွက်စားကျင်တော့ချင်းဖြင့်နတ်တွေကြလိုက်လို့မသူတို့ကတော့စားနေရတာစားနေဒီကာမဂုဏ်တရားတွေခံစားနေခံစားနေတာကို မဝနိုင်လို့အတော်မတတ်နိုင်လို့ပုပ်ပုပ်ပုပ်ပုပ်ပြီးခံစားခြင်းနဲ့စိတ်တွေဖြစ်နေရမရဒါကြောင့်မို့နတ်တွေဟာဗိဒ္ဓနဲ့တူတယ်လို့ပြောတာဘုန်းတို့လူလောကမှာလည်းကြည်လိုက်နော်လူတွေဟာတတ်နိုင်မြစွမ်းနိုင်သမျှရှားကြံပြီးတော့ဒီအာယုံ၅ပါးအပြောအာဝန်တွေကိုခံစားနေကြပြီးွားတယ်လို့မရှိဘူး ချမ်းသာရင်လည်းချမ်းသာတယ်တယောက်ချမ်းဆင်းရဲလည်းဆင်းရဲလည်းဆင်းရဲတာတယောက်ခံစားနေကြတယ်ချမ်းသာတဲ့ပုဂ္ဂိုလ်တွေယာလူကြီးတဲ့ပုဂ္ဂိုလ်တွေဟိုဒီအာယုံခံစားနေပြည့်တော်ရတယ်ပြီးပို့ဖို့ပို့ဖို့လိုချင်တာပို့ဖို့လိုချင်လို့တော့ဒါပြဿနာတက်တာပေါ့နော်ဘာဖြစ်လို့ပို့လိုချင်လဲဒီတဏှာရဲ့သဘောကြောင့်ပဲတဏှာရဲ့လိုချင်မှုအတွက်အတော်မတောင်ရက်လို့မရဘူးသူအများနဲ့လိုချင်နေတာအဲရရလို့မရတဲ့တဏှာရှိတဲ့ ပုဂ္ဂိုလ်ကတော့ဘယ်နည်းနဲ့မှသွားရခံလို့မရဘူးနော်တဏှာသဘောကသူကရလေလိုချင်လေလိုချင်လေရလေလိုချင်လေပေါ့လေလိုချင်လေရှာလေဒါမျိုးတွေဖြစ်တယ်များသောအားဖြင့်ဆင်းရဲတဲ့ပုဂ္ဂိုလ်တွေချမ်းသာတဲ့သူကပိုလိုချင်တောင်းတဟိုကပိုဆိုးတဲ့ခုနနတ်တဲ့သဘောမျိုးပေါ့လေသူတို့ကပြည်စုံလေးပြည်စုံလေးလိုချင်တောင်းတကများလေလေဒါတဏှာရဲ့သဘောပဲအဲ့တော့ဘုရင်ဒီတဏှာက 6မျိုးရှိပါတယ်မာသရိပဒံတုတ်တုံးကလည်းပြောခဲ့ပါပြီတဏှာ6မျိုးနောက်တော့ချဲ့လိုက်အများကြီးဖြစ်လာတဏှာ6မျိုးဟာယူပတဏှာအစင်းနဲ့ပတ်သက်တာပြီးတော့ဘာပဲဖြစ်ဖြစ်ပေါ့နော်ဘုန်းကြီးတို့ဟိုဆရာပဲဖြစ်ဖြစ်အိမ်ပဲဖြစ်အကြောင်းပဲဖြစ်ဖြစ်ဟိုဒီမှာလည်းအစင်းအနေဒီအယောင်တောက်တော့ပါပါလေးကောင်းကောင်းမွန်မွန်လေးဆိုနှစ်သက်တာအစင်းကောင်းကောင်းလေးနဲ့ရှိနေဘယ်ရမစူပေါ့ စင်လေးလှပနေမယ်ဆိုနှစ်သက်သဘောကျတော့ကြောင်းပြအိမ်ပြလှပသဘောကျတော့အဝိစာပြပြလှပသဘောကျတော့အရိပတ္တနာခေါ်တတ္တတနာအတန်တချင်းတန်တွေဘာလို့ကြိုက်တာဒီတတ္တနာနောက်ဆုံးတရားဟောရင်တောင်မှအတန်ကောင်းကောင်းလေးနဲ့ဟောရင်သဘောကျတယ်တတ္တတနာအလိုအပြောကောင်းရင်သဘောကျကန္နာတနာအနတ်အနတ်ကလည်းသဘောကျတာ ရေမွေးမှာမဟုတ်တော့ဟင်းနံလေးပါလေတဲ့သဘောကြဟင်းနံလေးများရန်ကိုကြိုက်တဲ့အနံများစားခြင်းနဲ့စိတ်ပေါက်လာအဲ့လိုတွေဖြစ်တယ်အခန္ဓာတဏရတ္တတဏစားတရားတွေလည်းဒီတိုင်းပဲအနံ့ရတော့စားခြင်းတော့ပေါ့ဗျာကျွတ်အနံ့မကောင်းဘူးလို့အရသာရှိတော့လည်းစားခြင်းနော်အမြင်ရတော့မကောင်းဘူးဒါပေမဲ့စားရရသာတွေ့တော့ရတ္တတဏခေါ်တယ်နောက်ဖုဒ္ဓဘာတဏတွေ့တိဟောပစ္စည်းပစ္စည်းကောင်းကောင်းလေးသုံးနေတယ်ထူပါဆန္ဒ ဒါမျိုးလေးသုံးပြုခြင်းတာဘုရားဗဒနာဓမ္မတနာဓမ္မတနာဆိုတော့ကြံတွေးစရာအာယုန်နဲ့တစိတ်ကူးနေတာသိနိုင်တဲ့အာယုန်မျိုးခေါ်တယ်သဘောအာယုန်လို့လည်းခေါ်တယ်အဲ့ဒါကျတော့ဘုန်းကြီးတို့ခုနကရူပဝန္တတော်ခန္ဓာရတ္တဖုဒ္ဓဘာမြလွဲတဲ့တရားတွေမှန်တယ်မှာဓမ္မထဲမှာကုံပါတယ်နော်ပဒါရယုံ၅ပါးတို့ဒီကအာဘောဓဆိုင်တဲ့ဒုက္ခမယုတ်တွေတို့ စိတ်တွေစေတသိက်တွေပညာတွေနိဗ္ဗာန်တော်ဒီဓမ္မထဲမှာပါတာအဲ့ဒါအနေနဲ့ပတ်သက်တဲ့အာယုန်တွေကိုတောင်းတတယ်ဥမာကိုမျက်စိလေးကိုနေတဲ့သဘောချတာဒါပဒါရရောဒါဓမ္မဟိုကိုမျက်စိလေးကြည်လင်စေချင်တာစိတ်ကူးနဲ့ငါမျက်စိလေးလိုက်ကောင်းပါပြီငါမျက်စိလေးကြည်ရင်ကောင်းပါပြီငါမျက်စိလေးကြည်ရင်ကြည်လို့ကောင်းရင်သိကောင်းပါပဲဒီလိုစိတ်ကူးနဲ့တွေးတာ ကိုနားလေးလည်းကြည့်တော့ကိုနားလည်းနားကောင်းကောင်းကြားခြင်းနဲ့နားလေးလှလှပပဖြစ်ခြင်းနဲ့အတူရင်းနဲ့နော်ကိုနှာခေါင်းလေးလားခွဲကြစိတ်ကြအခွဲစိတ်ငါနှာခေါင်းလေးများလှမလားခွဲကြစိတ်ကြနော်နှာခေါင်းလေးလှလှပဖြစ်ခြင်းနဲ့ဒီနှာခေါင်းနဲ့နံကောင်းကောင်းလေးရခြင်းနဲ့ဒါတွေကတော့ဒါတွေတိုးရင်းတာပေါ့ဗျာဒါဓမ္မဒါနာကိုရှာကနေစားတဲ့အခါမှာကောင်းကောင်းလေးစားခြင်းနဲ့စိတ်တွေပေါက် အဲ့ဒါမျိုးကိုမသားရည်တွေဆွဆွပြပြလှလှပါဖြစ်စေချင်တာအမျိုးသမီးဆိုတော့မိမိရဲ့ပုံမှန်တရားလေးနေထားလေးသားရနှစ်သက်တာမျိုးသမီးကမျိုးသားသားရနှစ်သက်တာမျိုးသားလည်းသူ့ရဲ့ကိုယ့်ရဲ့ပုံမှန်တရားနှစ်သက်တာတခြားမျိုးသမီးတွေကိုသွားနှစ်သက်တာအများကြီးပေါ့ဗျာသူကဒီဓမ္မအတွေးထဲမှာစေကုနဲ့ဖြစ်တဲ့အောင်လည်းအများကြီးပဲဒါဓမ္မတဏဒီတဏတွေကတော့ဘုန်းကြီးတို့ရှိနေမှာပဲတမျိုးမျိုးတော့ဖြစ်ပေါ်လာတဲ့ ဒီရူပတ္တခန္ဓာရာတ္တအဲဒီကိုဘုန်းကြီးတို့ဝိပဿနာရှုမှနိုင်တယ်ဝိပဿနာမရှုသေးရတော့ဒါတွေကတော့ဖြစ်နေပါအဲ့ဒါနဲ့ပတ်သက်ပြီးတော့ဘုန်းကြီးတို့တဏှာစစ်တရားရှစ်ဆိုရင်တော့အမေဖြေကဏ္ဍမှာတခါမေးလို့ပြောခဲ့ဘူးပါတဏှာသုံးဏတိထကံအာကန္တနဲ့မြောက်ဒီတဏှာရဘယ်နှပါရှိလဲတရားရှစ်ပါဆို အဲလိုမာသီပဏသုတ်တန်ကြအများကြီးပြောသွားပါတယ်ဒီမှာတော့အပြောများတော့ဒီတရား၈ပါးကိုပြောများကြတာပေါ့တဏသုံးနံတိထခံအာကန္တနဲ့မြောင်းတဏသုံးပါးကိုတိထားပေါ့တဏသုံးပါးဆိုကာမတဏကာမတဏဆိုခုနကရူပံတရံခန္ဓာရတံဖုဒ္ဓဘာယံပေါ့အစင်းတို့အတန်တို့အနံ့တို့အရသာတို့စားစရာတို့အတွေ့အထိတို့ ဒီအာယုံ၅ပါးနှစ်သက်စရာအာယုံ၅ပါးကိုနှစ်သက်တာတာရတာမြန်နိုးတာကာမတဏသက်ရှိကိုခန္ဓာကိုယ်လည်းမြန်နိုးတယ်သူများခန္ဓာကိုယ်လည်းမြန်နိုးတယ်ကာမတဏဘဝတဏဘဝတွေမြန်နိုးတာကိုလည်းဘဝတဏခုနကာမဆရဘုံမှာဖြစ်တဲ့ဘဝတွေမြန်နိုးကာမတဏခေါ်တယ်ရူပဘဝအရူပဘဝတွေမြန်နိုးရူပတဏဘဝတဏပေါ့ နော်ဒီဘောတဏှာကဘုန်းကြီးတို့တတ္တရဒိဋ္ဌိနဲ့အတူတွဲဖြစ်တဲ့တဏှာဆိုဒီဓမ္မစစ်ကြာတုတ်တုံးကလည်းဘုန်းကြီးတို့ပြောခဲ့ပါဘယ်လိုလဲဆိုတော့အသက်ကြီးလာရင်ဒီခန္ဓာကိုယ်ရဲ့ပြည့်စည်သွားတာဒါပေမဲ့လို့ဒီအတ္တကောင်ဝိညာဉ်ကောင်လည်းမပြည့်စည်ဘူးဒီလိုယူဆတော့တတ္တတတ္တဒိဋ္ဌိဆိုမြဲတယ်ယူဆတာခန္ဓာကိုယ်ရဲ့အသက်ကြီးလာရင် ပြည့်စည်သွားမယ်ဒါပေမဲ့အတ္တကောင်ဝိညာဉ်ကောင်တွေတော့ဘယ်တော့မှမပြည့်ဘူးမမသိဘူး နောက်တော့ခန္ဓာအစ်စ်ဘဝအစ်စ်မှာရောက်ပါတယ်ဒီလိုယူဆတာနောက်ခန္ဓာအစ်စ်ဘဝအစ်စ်ဖြစ်တဲ့အခါကျလည်းကိုယ်သဘောနဲ့ကိုယ်ဖြစ်လို့မရဘူးတူတယောက်ကဖန်ဆင်းလို့ဖြစ်သွားတဲ့သဘောမျိုးသူကယုံကြည်တာလက်ခံတာစွဲတာဒါကိုဘဝဒနာလို့ခေါ်တယ်ဝိဘဝဒနာကြတော့သူကပုတ်စေတာတိတိနဲ့တွဲပြီးဖြစ်တဲ့ဒနာတော့နောက်ဘဝဆိုမရှိဘူးယုံဘဝလည်းမရှိဘူးဒီပဲ ဒီလက်ရှိဖြစ်နေတာအချိန်ပဲသူလက်ခံတယ်။ဒါကြောင့်မို့သူကရှိနေတဲ့အချိန်မှာပဲပြောမယ်စမ်းပါမယ်စမ်းမယ်တောင်းမယ်လှုပ်ချံတော့ဘောလို့ကိုပြောမယ်ပါမယ်အဲ့လိုမျိုး။သူကနောက်ဘဝမှာမရှိတော့အဲဝိဘဝဝိဘဝတဏဆိုတာကအုတ်စီရာဒိဋ္ဌိနဲ့တွဲဖြစ်တဲ့တဏလို့ခေါ်တယ်။ဒီတဏ၃မျိုးကဘယ်ကိုအရင်ခံဖြစ်လဲဆိုအာယုံ6ပါးတွေးလာတဲ့အခါဖြစ်တာ အစင်အောင်လေးတွေ့လာရင်ဒီတဏှာဖြစ်တာပဲအနာအာယုံတွေ့ရင်လည်းဒီတဏှာဖြစ်မှာပဲအနာအာယုံတွေ့မယ်စားစရာအာယုံတွေ့မယ်အတွေ့အထိဖုဒ္ဓဘာယုံတွေ့မယ်ဆိုဒီတဏှာ၃မျိုးဖြစ်တာစိတ်ကူးစရာအတွေ့အာယုံထဲမှာလည်းဒီတဏှာ၃မျိုးဖြစ်တာဒါကြောင့်မို့ဒီတဏှာ၃ဏတိထာခံဆိုတော့တဏှာ၃ပါးကိုတီးအာယုံ၆ပါးတဏှာ၃ပါးကအာယုံ၆ပါးကိုအမြဲတမ်းအာယုံပြုပြီးဖြစ်နေတဲ့အတွက် အာယုံ6မျိုးကိုအာယုံပြုနေတဲ့အတွက်အာယုံ6မျိုးနဲ့တဏှာ3မျိုးကိုမြောက်ရင်6 3 18ပေါ့အဲ့ဒါတဏှာ18ပါဖြစ်ပါအဲ့ဒီတဏှာ18မျိုးလုံးဟာလက်ရှိပစ္စုပန်အနေနဲ့လည်းဖြစ်တယ်အတိတ်ကဟာတွေလည်းတွေးပြီးဖြစ်တယ်အနာဂတ်မှာလည်းဖြစ်နိုင်တယ်ကာလသုံးပါးလုံးမှာဒီအာယုံအာယုံပြုပြီးဖြစ်တဲ့အတွက် ဒီတဏ16မျိုးလုံးဟာကာလသုံးပါးလုံးမှာရှိတဲ့အာယုန်ကိုအာယုန်ပြုဖြစ်နိုင်တယ်။အတိတ်အာယုန်လည်းအာယုန်ပြုနိုင်တယ်။ပစ္စုပန်လက်ရှိပစ္စုပန်တက်တဲ့မှာလည်းအာယုန်ပြုနိုင်တယ်။နောက်အနာဂတ်အာယုန်အာယုန်ပြုပြီးဒီတဏခုနကမြောက်ထားတဲ့16မျိုးလုံးဖြစ်နိုင်တာ။ဒါကြောင့်မို့ဒီတဏ16မျိုးကိုကာလသုံးပါးနဲ့ထပ်မြောက်အဲတော့54တဏ54ပါးဖြစ်သွားတယ် အဲ့ဒီတဏ္ဍ54ပါးကကိုယ်တဏ္ဍမှာလည်းဖြစ်တာပဲတခြားပုဂ္ဂိုလ်ရဲ့တဏ္ဍမှာဖြစ်နေအစ္ဆဒဝိဒတဏ္ဍနှမျိုးလုံးမှာဖြစ်တယ်အဲ့ဒီတဏ္ဍနှမျိုးလုံးနဲ့မြောက်လိုက်ရင်တဏ္ဍစစ်တရားရှိဖြစ်ကိုမရောက်ဆိုပြီးတော့ရှေရှေတုန်းကဘုန်းကြီးတို့ငငယ်တို့ကသင်ခဲ့ရတာပေါ့ဗျာအဲ့တိုင်းအဲ့ဒါကမဟာနေရတာထကရာမှာဖွင့်တာ။မဟာနေရထကရာ138မှာပါဠိလိုဖွင့်တာ အဲ့ဒီပါဠိကိုယူပြီးတော့မှခုနလိုရေရေဆရာတော်ကြီးကဘုန်းကြီးတို့စာသင်သားလေးတွေမှတ်လို့လို့ရဘယ်သူရေးမှလည်းမသိဘုန်းကြီးနဲ့ရှာကြည့်တယ်မတွေ့ဘူးဒါပေမဲ့ရနေတာပတိတီဆောင်တဏှာသုံးနာတိထာခံအာကံတန်နဲ့မြောက်တဏှာအစစ်တရားရှိဖြစ်ကိုမှရောက်ဒါလေးမှတ်ထားမယ်နော်။အဲတော့ခုပြောနာကဝေဒနာဖြစ်စရာတဏှာ တဏှာပိစ္ဆာဥပါဒနာအဲတော့ဝေဒနာ၃မျိုးကြောင့်တဏှာဖြစ်ပုံဒါလေးပြောပါမကောင်းတဲ့အာရုံနဲ့တွေးထီလို့တွေးရလို့ဆင်းရဲဒုက္ခတွေခံစားနေတဲ့ပုဂ္ဂိုလ်ဟာလည်းဘာဖြစ်လဲချမ်းသာတောင့်တတာဟောဒီနေ့ဘုန်းကြီးတို့နိုင်ငံဆင်းရဲဒုက္ခရောက်တာတဲ့ပုဂ္ဂိုလ်တဲ့ပုဂ္ဂိုလ်တဲ့ကိုယ်နိုင်ငံကိုယ်မျိုးချမ်းသာကိုမျောလင်းချက်မျောနေကြတော့အဲ့ဒါမျိုးဒါက ဒုက္ခဝေဒနာဖြစ်နေလည်းပဲချမ်းသာတောင်းတတဲ့တဏှာဖြစ်လာတယ်။အမ်ဒီဘာပြောလို့ရမလဲ။တိတ်ပူလာတဲ့ခါကျဘာဖြစ်လဲ။အဲအေးကိုတောင်းတတော့တိတ်အေးလုံးတဲ့ခါကျလည်းပါလေ။အနှွေးကိုတောင်းတပြန်တာဒါမျိုး။ဒီတော့ဒုက္ခဝေဒနာတွေပြင်းထန်စွာခံစားလေလေချမ်းသာတဲ့အာယုချမ်းသာမှုကိုသူအမြဲတမ်းတောင်းတတယ်။ဒါကြောင့်မို့ ဒုက္ခကြောင့်ဒုက္ခဝေဒနာကြောင့်တဏှာဖြစ်တယ်ဘုရားကဗိဓမာထဂရာမောမာနိရိတာမောထဂရာမောပရိသမီတာမေကထဂရာမောဒုက္ခိဘုရားဟောတော်ပေါ်ပေါ်လေးဒါဘုရားတော်မောထဂရာဖွင့်ပါဒုက္ခိဒုက္ခံပတ္ထယတိဆင်းရဲဒုက္ခရောက်နေတဲ့ပုဂ္ဂိုလ်များ ချမ်းသာကိုချမ်းသာကိုလည်းမျောလင်းတောင်းတတယ်ချမ်းသာဖြစ်မဲ့အာယုံလည်းမျောလင်းတောင်းတတယ်ထဂရာဆရာကြီးဖွင့်သွား အကုံကုံပြောရင်ပေါ့ဗျာဘုန်းကြီးတို့ဒီမှာဒကာကြီးတို့ဒီမှာသာသမီလေးတွေရှိတယ်။ဟောဒီသာသမီလေးတွေကသူတို့ကပြီးပါရေတို့ဆရာသမားတွေလူကြီးတွေကသူတို့ပြစ်ပြပြီးခက်ကြမ်းကြမ်းပြောရင်ဆုံးမရင်တော့ဘယ်လိုပြန်လဲချိုချိုသားလေးပြောရင်ကောင်းမယ်ဆိုဒီလိုတောင်းတာကုန်ပြီးပါလို့ဆရာသမားတို့ကတောင်းတာရန်ရန်ဆိုင်ပြောသူမကြိုက်ဘူးလေချိုချိုသားသားပြောမှအဲ့ဒါမျိုးတောင်းတာဆုံးမတဲ့စကားတောင်းမှအဲ့ဒါမျိုးဖြစ်တယ် သတင်းဆိုကြားရရင်ဘာဖြစ်လဲကောင်းတဲ့သတင်းကြားလို့လည်းစိတ်ဖြစ်တာပဲတောင့်တတာပဲမကောင်းတဲ့နာရရင်ဘာဖြစ်လဲဝေးတဲ့နာနေရချင်ပါဗျာတောင့်တတော့မကောင်းတာစားရင်ဘာဖြစ်လဲကောင်းတာတွေစားရဖို့မျောလင်းနေတောင့်တမကောင်းတာတွေသုံးနေရင်ကောင်းတာသုံးဖို့မျောလင်းနေအဟောင်းနေပစ္စည်းကောင်းနေသုံးဆွဲနေရပြီဆိုရင်ဘာဖြစ်လဲပစ္စည်းတွေနောက်ဆုံးပေါ့အစ်စ်ကိုမျောလင်းတောင့်တဒါကတော့ ဒုက္ခဝေဒနာကြောင့်ကိုတဏှာဖြစ်တယ်လို့ဒီလိုမှတ်ထားပါဒုက္ခဝေဒနာကြောင့်ကိုလည်းတဏှာဖြစ်တယ်ခုနထေရ၃ခုလုံးမှာတွေ့ဒုက္ခိဘေယောပိအိစတိဒုက္ခိချမ်းသာတဲ့ပုဂ္ဂိုလ်ကလည်းဘေယောပိဒီတဲ့ချမ်းသာတဲ့အာယုဒီဒီတဲ့ချမ်းသာတဲ့ချမ်းသာကိုပို့ပြီးမျှော်တယ်လိုတယ်အဲကြောင့်ဗာမေဒုက္ခဝေဒနာကြောင့်တဏှာဖြစ်တာပဲ ဒါကြောင့်ဗာနဲ့ပြောကြလေပြည်စုံနေဒီတဲ့ပြည်စုံကိုမျောတော့ရလေဟိုတဆေများလို့ရလေလူလေးဥတဆေဆိုတာမျိုးတွေနော်ဝင်လူပဲပြေဘုံရကားစီပိုင်လိုက်နဲ့စီပိုင်နေအိမ်တစ်လုံးပိုင်နေနှလုံးပိုင်နေကျောင်းတစ်ကျောင်းလောက်ပိုင်နေကျောင်းပိုင်နေဒါမျိုးတွေဖြစ်တာတောင်းတဒါကတော့ဟိုဒုက္ခဝင်တာကြောင့်တဏှာဖြစ်တဲ့သဘောပဲ ဒီလိုလိုချင်မှုတွေဟာတရားထုတ်လို့ဝိပဿနာဉာဏ်အင်းမဖြစ်သေးရတော့မရဘူးပြဒါလေးမှတ်တာနော်တခါတလေဒီဉာဏ်လေးတွေဖြစ်တယ်ဟောဥရဗျာဉာဏ်ရောက်သွားပြီဆိုတော့ဥရဗျာဉာဏ်ရောက်သွားတဲ့အခါကျဒုက္ခဝနာကြော်သွားတော့ဒုက္ခဝနာချက်ဖြစ်တယ်အဲ့မှာချမ်းသာတော့ယူမာတာလည်းကောင်းမသိတော့လည်းကပ်ထိုင်မှမှဈဉ္ညာလျှောက်မှမှအင်တာမတ်လို့ကောင်း မတ်လင်သူကဒီဟာလေးကိုမကြော်ခြင်းဘူးဒါလေးပဲตายရနေတာပဲမှတ်လို့ကောင်းတာဟုတ်စဉ္ညာလျှောက်လဲတသိရင်တသိရင်နဲ့ထိုင်မှလဲတသိရင်တသိရင်နဲ့မှတ်လို့ကောင်းနေတာအဲသူကဒါကိုမကြော်ခြင်းဘူးအဲ့လိုဖြစ်တာဒါတော့သူဒီလောက်ဒီတမားကြီးအားကောင်းခဲ့ပြီရှစ်ဆင်မသွားနိုင်ဘူးဒါကြောင့်တရားထုတ်တဲ့ကြောင့်ဝိပဿနာဉာဏ်ဖြစ်မှဝိပဿနာဉာဏ်မဖြစ်ရင်အဲ့ဒီရောက်တဲ့ဉာဏ်မှာပဲဒီခါသာယာတတ်နေတဲ့ဘုရားဖြစ်နေပြန်ရော ဥပ္ပခာဝေဒနာနော်ဥပ္ပခာဝေဒနာကြတော့သူကကောင်းတာလည်းမဟုတ်ဘူးဆိုးတာလည်းမဟုတ်တာမန်ရိုးရိုးလေးခံစားနေရရိုးလေးခံစားနေတဲ့ခါကျဘာဖြစ်လဲဆိုငြိမ်သက်တိမ်ပွေတဲ့ခါကျတော့သူကမကြိုက်ဘူးအားမရဒါကြောင့်ကောင်းတာကိုတောင့်တနေတယ်ဒုက္ခဝေဒနာဥပ္ပခာဝေဒနာကြတော့ငြိမ်သက်တိမ်ပွေတဲ့အတွက်ဘာဖြစ်လဲကောင်းတာတောင့်တတဲ့အတွက်သူကလည်းတဏှာဖြစ်တယ်ပေါ့ဗျာ တော့တဏှာဖြစ်လာရင်ဘုန်းကြီးတို့တွေဘာဖြစ်လာလဲဆိုတန်တရားတော့လေတော့တာပေါ့ဗျာယုံနံတန်တရားပြောပြောခန္ဓာတန်တရားပြောပြောပရိစ္ဆသမုပ္ပါတန်တရားပြောပြောလေတော့တာဒီမှာကြည့်လိုက်ပေါ့နော်အများဆုံးတွေ့နေကြဆုံးဓာရ6ပါးနဲ့အာယုံ6ပါးပေါင်းစုံတိုက်ပြီးတိုက်ဆိုင်ပြီးတဲ့ခါကျပါလေဝိညာဉ်6ပါးဖြစ်လာမျက်စိနဲ့စင်ပေါင်းစုံတိုက်ဆိုင်လာရင်ဉာဏ်သိစိတ်ဖြစ်လာပြီးတော့ မြင်သိစိတ်ဖြစ်တာဝิญဉ်စိတ်တွေဖြစ်တိုင်းဖြစ်တိုင်းသူကစိတ်စေတသိက်တွေတွဲဖြစ်တာပဲစိတ်စေတသိက်တွေရုပ်တွေတွဲဖြစ်လာတယ်။ရောဓာရအာယုပေါင်းစုံမိခြင်းကြောင့်ပါပြီလေဝิญဉ်တွေဖြစ်တယ်။ဒီဝิญဉ်ဒီသုံးမျိုးပေါင်းစုံမိခြင်းကြောင့်အာယုကိုတွေးထိပေးတဲ့ဖတ်တာလေးဖြစ်လာ။မနေ့ကဘုန်းကြီးတို့နန္ဒကောတုတ်နန္ဒကောဝါဒတုတ်ကြတော့သူကဓာရနဲ့နောက်က ဝေဒနာကိုကြော်ပြော့သွားတယ်ဒီမျက်အစ္စတကိုယ်တဏ္ဍမှာရှိတဲ့မျက်စိနားလျာကိုယ်စိတ်အာယုံနဲ့တိုက်ဆိုင်လာတဲ့ခါကျတော့သူကအဲ့ဒီဓာရဝေအကြောင်းပြုပြီးဝေဒနာဖြစ်တယ်အဲ့လိုကြော်ဟောသွားတယ်ဒါပေမဲ့ဆုံးကတွေလည်းပြောပါတယ်ဓာရတို့အာယုံတို့ဝိညာဉ်တို့ဒီလိုပေါင်းစုံမှုတွေအကြောင်းလည်းပြောတယ်ဓာရကိုလည်းမမြင်အောင်ဓာရကိုလည်းအစ္စတိကို ယရဏခေါ်တော့ဗောလေထွာရ6ပါးဒါကိုလည်းရှင်နန္ဒနန္ဒကကနေသဒုက္ခနတ္တအနေနဲ့ရှုမှတ်ဖို့ပြောတယ်နေသဒုက္ခဗောတဏှာဒိဋ္ဌိမာနကွာကိုရှုမှတ်ဖို့ပြောတယ်အာယုံ6ပါးကိုလည်းတဏှာဒိဋ္ဌိမာနကွာကိုရှုမှတ်ဖို့ပြောတယ်သူတို့နှစ်ပါးပေါင်းဆိုရင်ကြောင့်ဖြစ်လာတဲ့ဝိညာဉ်6ပါးကိုလည်းအနေစာမြင်အောင်ရှုဖို့ဒုက္ခမြင်အောင်ရှုဖို့ပြောတယ်တဏှာဒိဋ္ဌိမာနကွာကိုရှုဖို့ပြောတယ်ပြီးတဲ့အခါကျဒီသုံးပါးပေါင်းဆိုရင်ကြောင့် အဲ့ဒီတော့မှဓာတ်ရိုက်မပါတာတော့ဖတ်တာပဲအဲ့မှာဖတ်တာကိုကြော်ပြီးဝေဒနာသွားပြောအဲ့ဒီဓာရတွေအာရုံတွေပေါင်းစုံဝิญဉ်စိတ်ဖြစ်တဲ့ဒီဝิญဉ်စိတ်တွေဖြစ်လာတဲ့ခံစားမှုတွေဖြစ်လာနိုင်မယ်ခံစားမှုတစ်မျိုးမျိုးဖြစ်လာနိုင်မယ်အဲ့လိုပြောတယ်ဒီမှာကျတော့ဆသကသုတ်တန်တို့ကျတော့အဲ့ဒီဓာရအာရုံပေါင်းစုံဝิญဉ်ဖြစ်တဲ့ဝิญဉ်ဓာရအာရုံပေါင်းစုံခြင်းကြောင့်ဝิญဉ်ဖြစ်တဲ့ခြင်းသုံးမျိုးပေါင်းစုံတဲ့ခြင်း ဖတ်တာဖြစ်တယ်ဒီလိုပြောတယ်ဒီပရိစ္ဆသမုပ္ပါမှာလည်းတချို့ဟာတွေကိုမပါကတလိုင်းတာဖြစ်စရာဖတ်တော့ဒီလိုတန်းချတာအဲလိုအာယရဏနေပြီးတော့ဖတ်တာကြော်သွားတယ်အဲဂျားထဲမှာကပါကြအာယုံတွေကြမ်းနေတယ်ဝိညာဉ်စိတ်တွေကြမ်းနေဒါလေးမှတ်တော့အဲလိုဒီခုနက ဓာရအာယုဝိညာဉ်ဒီသုံးမျိုးပေါင်းစုံရင်ကြောင့်အာယုကိုတွေးထိပေးတဲ့ဖတ်တာဖြစ်လာတယ်။ဒီဖတ်တာကနေအာယုကိုတွေးထိပေးတော့ဘုရားတဏ္ဍာမှာဝေဒနာတစ်မျိုးမျိုးခံစားရတော့ခံစားတဲ့ဝေဒနာဖြစ်လာရင်ဘာဖြစ်လဲတတိနဲ့မရှုတတ်ရင်တော့တာမန်ပုဂ္ဂိုလ်တွေမှာတဏှာဖြစ်တာပဲတဏှာဖြစ်တော့ဗာလဲဆွဲလမ်းမယ်ဆွဲလမ်းတော့ကာမဘဝဆိုတဲ့ကုသကံအကုသကံတစ်ခုကိုပြုလို့ ပြုလုပ်တယ်ပေါ့ဗျာပြုလုပ်တဲ့အတွက်ကြောင့်မို့ဒီကံတိုင်းဘုန်းကြီးတို့ဘဝသစ်ကိုဖြစ်စေတာဒါကအဲ့ဒီဘဝသစ်မှာပဲဘာလို့ရလဲဖြစ်ပြန်တယ်တက်ကြီးလာတယ်အိုးလာတယ်ယောဂဝိနာတွေဖြစ်လာတယ်နောက်ဆုံးတော့သေသွားတယ်ပေါ့ဗျာအဲ့ဒီလိုမသေးခင်တွင်းမှာလဲဘုန်းကြီးတို့ဘာတွေဖြစ်ကြပြန်လဲဆိုရင်ရတယ်ပုဆူရတယ်ငိုကြွေးရတယ်ခုလိုဆိုရင်ခုဆိုကြည့်လေကိုကိုနိုင်ငံကိုလူမျိုးတဲ့စိတ်မချမ်းသာမှုတွေဖြစ် ဆိုရင်ကြဖို့ဆွေးကြငိုကြွေးကြတာတွေဖြစ်ကြတယ်ကိုယ်ဆင်းရဲစိတ်ဆင်းရဲမှုတွေဖြစ်ကြတယ်ဒါအကုန်လုံးဖြစ်ကြတာလေဒီကျို့ဆိုစိတ်ဆင်းရဲတဲ့ကိုယ်ဆင်းရဲတဲ့ဓာတ်တွေမခံနိုင်တဲ့အခါကျမူးမေသွားတာတွေဖြစ်အဲ့ဒါတွေကဘာလဲဆိုဒီခံစားမှုဝေဒနာကိုဒီသတင်းတွေကြည်လိုက်တယ်သတင်းတွေကြည့်တော့ခံစားရတာပေါ့ဗျာမကောင်းတဲ့သတင်းတွေကြည့်တော့မကောင်းတာတွေခံစားရကိုယ်ကလည်းကိုယ်နိုင်ငံကိုယ်လူမျိုးဆိုတဲ့စိတ်ဓာတ်ကရှိတော့ ဒီခံစားမှုဝေဒနာကိုတတိလွတ်ပြီးမရှုတတ်တဲ့ခါကျနောက်ကပါပြတဏှာဆက်ဖြစ်ပြီးယုံနာတန်တရားလဲတာပေါ့ဗျာဒါကိုဟောတာဝေဒနာမှာတဏှာဆက်ပြီးမဖြစ်ရအောင်ဘာလို့လဲဘုန်းကြီးတို့ဝိပဿနာရှုတတ်ဖို့လိုပါတယ်ဝိပဿနာရှုလို့ဝိပဿနာဉာဏ်ဖြစ်မှဒီတဏှာကမဖြစ်တာတဏှာကရတာတဏှာကပြတ်တာဝိပဿနာဉာဏ်ဖြစ်အောင်မရှုနိုင်တဲ့၍တော့ဒီယုံနာတန်တရားခေါ်ခေါ်ခန္ဓာ၅ပါးရဲ့ တန်တရားခေါ်ခေါ်ပြိဿသမုပ္ပါတန်တရားခေါ်ခေါ်လဲနေအောင်ပါပဲဖြစ်နေအောင်ပါပဲဒါလေးမှတ်ထားမယ်တဏမဖြစ်အောင်လုပ်မှရှုမှအန္တရာယ်လည်းမရပ်ပါလေနာထွာရနဲ့အောင်နဲ့ပေါင်းစုံပြီးပါဖြစ်တယ်စိတ်ဝိညာဉ်တွေဖြစ်လာတယ်မြင်သိစိတ်တွေကြားသိစိတ်တွေနားသိတာတွေဖြစ်လာတယ်စိတ်ဝိညာဉ်တစ်ခုဖြစ်လာရင်နောက်ကစေတသိက်ဆိုတဲ့နာနေ တူနဲ့တူဖြစ်တယ်ရုပ်ပြီးနာယုတ်ဖြစ်တယ်နာယုတ်ကနေအာယနာတွေဖြစ်တဲ့ဒါမနေ့ကလည်းပြောခဲ့ပြီအာယနာတွေဖတ်တာဝေဒနာဒီတရားတွေအတူတူဖြစ်လာတာပဲဒါတွေမဖြစ်အောင်ဘယ်သူမှပြိပင်တားဆီးလို့မရဘူးဘုန်းကြီးတို့ဘုရားရဟနာများလည်းမကောင်းတဲ့အာယုံတွေးကြုံလာတဲ့အခါခံခက်တဲ့ဒုက္ခဝေဒနာယောဂဝေဒနာတွေဖြစ်တဲ့အခါဆိုရင်ခံခက်တဲ့ဒုက္ခဝေဒနာခံစားရတာပဲဒါပေမဲ့ ဘုရားရဟန်းတော်များမှာကျတော့စိတ်ထဲမှာကိလေသာတွေကုန်းနေတဲ့အတွက်စိတ်ထဲမှာဆင်းရဲတာတွေမခံစားရဘူးဗျာကောင်းတဲ့အာရုံတွေ့ကြုံလာရင်ချမ်းသာကိုကိုယ်နဲ့ခံစားပေမဲ့လို့ဘုရားရဟန်းတော်များကျတော့စိတ်ထဲမှာသာတာနှစ်သက်တာမဖြစ်ဘူးသာယာနှစ်သက်မှုမရှိတော့မဆွဲလန်းမဆွဲလန်းတော့ပြုလို့အထုံမှုကံဟာသူတို့ဘုရားဟိုယဟန္တာများတို့တရားမဟုတ်ဘူးလားတရားမပြဘူးလားပြတယ်ဟောတယ် ဒါပေမဲ့လို့အဲ့ဒီကံတွေကပြုကများမတ်တာကရိယာစိတ်ဖြစ်တယ်ကံနေနဲ့မဖြစ်ဘူးပြုကများမတ်တာဖြစ်တဲ့အတွက်အကျိုးမပေးတဲ့ကံဖြစ်တဲ့အတွက်ဘဝတည်ယုံနံတည်တယ်မဖြစ်တော့ဘူးလို့ဒီလိုမှတ်တာဘဝတည်ယုံနံတည်ဆင်းရဲတွေကုံငိမ့်သွားတယ်ချုပ်ငိမ့်သွားတယ်ဒါဟာကိလေသာလုံးဝငြိမ့်ပြီးဖြစ်တဲ့ဘုရားယဟန္တာတဏ္ဍာမှာဆင်းရဲဒုက္ခငြိမ့်ပုံပါဗျာ အဲ့ဒါကိုဘုရားကအဝိဇ္ဇာယတိဝအတေတဝိရာကនិရောဓသင်္ခါရនិရောသင်္ခါရនិရောဓဝိညာဏនិရောဓဝိညာဏនិရောဓနာမရူပនិရောဓနာမရူပនិရောဓသလာနာនិရောဓသလာနာនិရောဓဖတ္တនិရောဓဖတ္တនិရောဓဝေနာនិရောဓဝေနာនិရောဓတဏនិရောဓတဏនិရောဓဥပါဒនិရောဓဥပါဒនិရောဓဘဝនិရောဓဘဝនិရောဓဇာတိនិရောဓ ဇာတိနိရောဓသရမရဏတောကပရိဒေဝဒုက္ခဒေါမနတုပါယတာနိရုဇန္တိဧဝမေတ္တကေဝလတာဒုက္ခနတာနိရောဓဟောတိဘုရားကအဲ့ဒီလိုဘုန်းကြီးတို့နိဒာနဝကတန်ယုတ်ပရိစ္ဆသမုပ္ပတ်တော့မှာဟောထားပါတယ်။ဒါတော့ပฏิလုံပေါ့ဗျာ။ဒါကဘုရားရဟနာဒါဆိုရင်နာဂံပုဂ္ဂိုလ်တို့ဟောဒီကာမတဏ္ဏခုနတဏ္ဏအကြောင်းပြောတာ နာဂံနာဂိုင်းမဲ့နဲ့လေကာမတဏချုပ်ငိမ့်ပါကာမတဏချုပ်ငိမ့်တော့ကာမတဏနဲ့ပတ်သက်တဲ့ဥပါဒံတို့ကံတို့ကာမဘဝမှာဖြစ်ရတဲ့အိုရာတို့တေရာဒါတွေအကုန်လုံးငိမ့်သွားတယ်နာဂိုင်းမဲ့ရပါမဲ့ရဖို့တန်းရတော့ဗျာနာဂံပုဂ္ဂိုလ်သောတာပတ္တိမဲ့နဲ့ကြတော့ဒီကာမတဏပယ်လားအပေကိုကြစေနိုင်တဲ့တဏဟောကာမတဏ ဒါခုံဘဝခုံဘဝတဲ့ဖြစ်စဉ်နေတဲ့တဏှာတွေငြိမ့်သွားတယ်နော်ပယ်ကြစေတဲ့တဏှာတွေငြိမ့်နေဒီကာမဘုံဘဝတွေမှာခုံဘဝတဲ့ဖြစ်စီတတ်တဲ့တဏှာတွေလည်းငြိမ့်သွားတယ်အပေဘဝနဲ့ပတ်သက်တဲ့ဆင်းရဲတွေကုန်ငြိမ့်သွားတယ်ပေါ့ဗျာပြီးတော့ဝိပဿနာဉာဏ်ဖြင့်ကိုဒီတဏှာကြီးနေတာတွေမငြိမ့်နိုင်ဘူးလားရှင်းနေတဲ့တင်ကငြိမ့်ပါတယ်ဒါကြောင့်ဘုန်းကြီးတို့ကရှင်းဖို့တိုက်တွန်းရတော့ ဝိပဿနာဉာဏ်ရှုလို့ဝိပဿနာရှုလို့ဝိပဿနာဉာဏ်นี่ဖြစ်လာရင်ဒီတရင်ကဒီတဏှာငြိမ်းပါကြာရင်ကြာတဲ့အခါမှာပေါ်ပြီးပြောဖြစ်ပြီးဖြစ်မြောင်ရှုအနတ်နိုင်တဲ့အနတ်အနတ်ရလာတဲ့အနတ်ပေါ်ပြီးပြောဖြစ်ပြီးဖြစ်မြောင်ရှုအတွေးဝင်လာအတွေးစိတ်လို့ပေါ်ပြီးပြောဖြစ်ပြီးဖြစ်မြောင်ရှုအဲ့ဒီကိုဝိပဿနာဉာဏ်ပေါ်ပြီးပြောဖြစ်ပြီးဖြစ်အိသဒုက္ခအနတ္တမြင်အောင်ရှု မြင်လို့ဝိပဿနာဉာဏ်တွေဖြစ်လာပြီဆိုဒီတဏ္ဍအခိုက်တာငြိမ့်တယ်ဒါကြောင့်ဝိပဿနာဉာဏ်ဖြစ်အောင်ဘုန်းကြီးတို့တရားထုတ်တဲ့ခါမှာအာထုတ်တတ်ဖို့လုပ်တယ်အာထုတ်ရမယ်အဲတော့ဒီနေရာမှာငြိမ့်ပုံထူခြားပုံတွေငြိမ့်မှုထူခြားပုံတွေပြောချင်ပါတယ်အရိယာမဲ့နဲ့တဏှာငြိမ့်ပုံနဲ့ဝိပဿနာဉာဏ်နဲ့တဏှာငြိမ့်ပုံအရိယာမဲ့နဲ့တဏှာငြိမ့်နေဆိုတာ မဲ့ဖို့ရတဲ့ပုဂ္ဂိုလ်တဏ္ဏမှာတဏှာဟာခုနအနာဂံပုဂ္ဂိုလ်သူကာမတဏှာလုံးဝငြိမ်းသွားတယ်ဘုရားရဟနာမြင်ကြလုံးဝငြိမ်းသွားတယ်တဏှာအငြင်းငြိမ်းသွားတယ်အာယုန်တိုင်းမှာငြိမ်းတာဒီတစ်ခုတည်းငြိမ်းတာမဟုတ်အကြောင်းဘုန်းကြီးတို့ဒီတရားရှုမှတ်တဲ့ခါအဲ့ဒါခဏလာပြောတယ်ဝိပဿနာဉာဏ်ဖြစ်တဲ့ကဒီအာယုံတစ်ခုတည်းပါဒီတိုင်းပဲ तू ကတွေးသလားအကျန်တဲ့အာယုံကိုတွေးမတွေးတခါထပ်ရှုခံရတယ် ဒီအာယုံမှာသူကဖြစ်ပြက်လေးမြင်နေဆိုတချို့ဒီခန္ဓာကိုယ်ရအာယုံမှာတွေ့တော့ပေါ့ဖောင်းမှုပိန်မှုအာယုံဝင်လေထွက်လေအာယုံအဲ့ဒီပုံမှာသူကဖြစ်တာတွေပြက်တာတွေခတ်သွတ်ပုတ်ခတ်သွတ်ပြောက်ခတ်သွတ်ပုတ်ခတ်သွတ်ပြောက်ဒါတွေတွေးလာပြီဆိုဘုန်းကြီးတော်ပါရှုအတ္တအာယုံလေးရှုခံကြည့်တယ်စားစရာအာယုံလေးရှုခံကြည့်တယ်စားနေတဲ့ကတတိထားရှုကြည့်ဘယ်လိုသိရလဲခန္ဓာနာအတန်တကူတေချာရှုကြည့်တာဘယ်လိုသိရလဲဒါမျိုးလေးတွေခံရတယ်မျိုးစုံပေါ့လေ စိတ်ကူးအာယုံတွေရှုကြည့်စားစိတ်ထဲမှာဘယ်လိုတွေးလို့ဘယ်လိုမြင်လဲအဲတော့ကမ္မထဆရာကဒီအာယုံတစ်ခုတည်းတွေးယုံနဲ့ဒီဉာဏ်လို့တခါတည်းဆုံးဖြတ်ချက်ချလို့မရဘူးအဲ့ဒါဆိုရင်မသေးကြဘူးအဲ့ဒါကြောင့်အာယုံမျိုးစုံရှုခိုင်းရတယ်ရှုခိုင်းလို့ငါဟိုဘယ်အာယုံကြည့်ကြည့်ဒီတိုင်းပဲမြင်လာပြီဆိုသိကြတယ်ဒီယောဂီကဒီညာရောက်လာပြီဆိုအဲ့ဒီချမ်းမှာ အဲ့လိုဆုံးဖြတ်ချက်ချတချို့ကြတော့အဲ့လိုတခြားအကုန်လုံးမလေးလာပဲနဲ့ဆုံးဖြတ်ချက်ချတာစော့သွားတဲ့ခါကျတော့အဲ့ဒီညာလဲမတင်ရှာဘူးမကျွမ်းကျင်ဘူးတကအောင်ညာနေပြန်လျှော့ကြပြန်တော့လျှော့ကြတာဖြစ်တယ်ပေါ့ဒီတော့အရိယမဲ့ဖြစ်ငြိမ့်တယ်ဆိုတာအရိယမဲ့ရတာဖိုရတယ်အဲ့ဒီလိုဖိုရသွားပြီဆိုရင်သောတာပတိဖိုရသွားရင်သောတာပန်ဖြစ်သွားရင်လည်းပဲဒီအပေကိုငြိမ့် ပယ်ကိုရောက်စေတဲ့တဏှာလုံးဝငြိမ်းသွားတယ်ဒါမျိုးမှတ်ထားမယ်အနာဂံဆိုလဲကာမဘုံမှာတွေ့တာမြတ်နိုးတဲ့တဏှာလုံးဝငြိမ်းသွားတယ်တခုအာယုံတခုလည်းငြိမ်းတော့မအာယုံတိုင်းမှာငြိမ်းတာဒါမျိုးမှတ်ဝိပဿနာဉာဏ်ဖြစ်တဏှာငြိမ်းတယ်ဆိုတာကရှုမှတ်နေတဲ့အာယုံမငြိမ်းတာမရှုမှတ်တဲ့အာယုံမငြိမ်းဘူးဘုန်းကြီးအတန်ကို အာယုံပြုမှတ်နေတယ် ဒီအာယုံပြုမှန်တဲ့ဒီတန်ပေါ်မှာ ဖြစ်နေတဲ့ဟောဒီတန်ပေါ်မှာသာယာတဏှာပြီးဒီတဏှာပဲငြိမ့်တယ်ဒီအတန်ပဲငြိမ့်တယ်အတန်တဏှာကျန်တဲ့အစင်းအာယုံစားစရာအာယုံမှာကိုယ်ကမမှတ်မိမငြိမ့်ဘူးအနာအာယုံမှာကိုယ်ကမမှတ်မိမငြိမ့်ဘူးဒါကိုပြောချင်တာမြင်တဲ့အာယုံမှာမှတ်မငြိမ့်ဘူးအဲ့တော့အာယုံနဲ့အာယုံတွေမှာဘုန်းကြီးကရှုမှတ်နိုင်အောင်ရှုမှတ်တဲ့အခါလဲပေါ်ပြီးပြောက်ဖြစ်ဖြစ်ပြမြင်အောင်မှတ်နိုင်မှငြိမ့်တယ် အဲ့လိုမှမမြင်သေးမငြိမ်းဘူးဗျာအဲ့ဒါမှတ်ထားနော်ပြောချင်တာဝိပဿနာရှုမှတ်တဲ့ပုံကောင်များတဏှာငြိမ်းနေတယ်ဆိုတာပါလေရှုမှတ်မိတဲ့ရှုမှတ်နေတဲ့အာယုံပဲတဏှာငြိမ်းတယ်မရှုမှတ်ပဲတတိလို့နေတဲ့အာယုံမှာကျတော့တဏှာငြိမ်းဘူးဒါကြောင့်အမြဲငြိမ်းနေတာမဟုတ်ဘူးရှုမှတ်နေတဲ့အခိုက်အတန့်မှာပဲဒီတဏှာငြိမ်းတယ်ဒါကြောင့်သူကတည်ငါငြိမ်းတာနော်ချုပ်ပြောရင်ဝိပဿနာ ဉာဏ်နဲ့တဏှာငြိမ့်တယ်ဆိုတာတရင်ကပဲငြိမ့်တယ်အရိယမဉဏ်ဖြစ်ငြိမ့်တယ်ဆိုတော့အမြဲတမ်းငြိမ့်တာအာယုန်တိုင်းငြိမ့်တာဝိပဿနာဖြင့်ငြိမ့်တာကြတော့ဗာရှုပတ်တဲ့အာယုန်မငြိမ့်တာအာယုန်တိုင်းမငြိမ့်ဘူးဒါကြောင့်တရားရှုမှတ်နေရင်ထိုင်မှတ်နေုံနဲ့လည်းမလုံတော့ဘူးဈဉ္ညာမှတ်နေုံနဲ့လည်းမလုံတော့ဘူးအကုန်လုံးရှုမှတ်ခုလိုနာတော့လည်းရှုမှတ်နော်ကိုကတော့တရားနာနေတော့ ကယ်လှုပ်လှုပ်တဲ့ခါကျဒီအတန်တွေကိုလည်းရှုမှစားစရာအောင်နေလည်းရှုမှအတွေ့အောင်နေလည်းရှုမှဘာလို့လို့ပေါ့အင်းသားရေချိုးကန်တက်တာစားအခုရှုမှအာယုန်နဲ့အာယုန်တိုင်းမှာကိုယ်ရှုမှတ်နိုင်ရအရိယမဉ္ဇဉ်ဖြစ်တဏှာငြိမ်းဖို့ဘုန်းကြီးတို့ဒီပြတာပေါ့ဝိသုရိမထေရနံပါတ်1ဗြဟ္မအုပ်မှာသာမဏေဆင်မှာမဟာဒိဋ္ဌမထေရရင်တော့လည်းဒီအကြောင်းအရာလေးပြောခဲ့ဖို့ပါ မဟာဒိဋ္ဌမထေရဆိုစေတရတောင်မှာသတင်းသုံးနေသူကအယိုးစုကမ္မထောင်အများနဲ့ဆင်ញစီပြန်တော့အဲ့ဒီမှာရှောင်းနေအများကြီးပါအယိုးစုအယိုးအယိုးစုကမ္မထောင်ရှုမှတ်လို့ကောင်းတယ်ဆိုဘုန်းကြီးလည်းကြိုက်တယ်ဒီအယိုးစုကမ္မထောင်အဲကြောင့်ဒီအယိုးစုကိုခုတော့တော့မလွယ်သေးပါဘူးဘာဖြစ်ပြန်ပြီးအထုတ်ဖို့ရအကုန်လုံးကတော့ဟုတ်လားဒီလိုညရာစီတို့ပါတို့ဆိုဗမာပြည်သွားသွားပြီးဒီအယိုးစုကမ္မထောင် စီပြန်ဖြစ်တာများပါတယ်အတုပါတွေပေါ့လေတရားတုပါတွေခုတော့တော်တော်လေးခက်သွားပြီခုနဇေရိယတောင်မှာသတင်းသုံးတဲ့မာဒိတမထေရကြီးကဒီဇေရိယတောင်ပေါ်မှာသတင်းသုံးနေအမြဲတမ်းဒီအယိုးစုကမ္မထမဲ့စီပြန်တာเนาะကျန်တာမစီပြန်ဘူးဒီနေ့တမားတွေဒါကိုစက်တိုက်စင်ရင်စီပြန်လာတဲ့ခါကျတော့ရိုးစုကမ္မတဘလောက်အကောင်းလဲဆိုဒီမှာလေးသူ့ရဲ့အကြောင်းအရာလေးကြည့်အောင်စေတီ အဲ့ဒီဇေဒီယတောင်တောင်ပေါ်မှာသတင်းသုံးတယ်သူကအနုလိုလာမြို့တယ်မြို့နဲ့ကတော်တော်ဝေးပုံရပါတယ်အဲ့ဒီကိုဆုံးခန့်ကြွားဆုံးခန့်ကြွားနေတဲ့ခါမှာဘာဖြစ်လာလဲအမျိုးသမီးလေးတူကသူ့ယောက်ျားနဲ့ရန်ဖြစ်ပြီးတော့စိတ်ဆိုးအင်္ဂါဆင်းလာတော့ဗောဗျာသူ့ဆွေမျိုးမိဘများရှိတဲ့နေရာကိုထွက်လာသူကလည်းကျုပ်အလွန်လှပတဲ့မျိုးသမီးတယောက်လို့ဆိုပါတယ်အဲ့ဒီမျိုးသမီးကနန်းခုလှမှာခုနမထေရီရတဲ့ဇေယျတောင်ပေါ်နေဆင်း နုရမျိုးတွေကိုဆုံးခံကြွကြည့်ရတာတော့ပိဏပါရီကဒီတူတင်လဲဆောက်တည်တယ်ချိုးဆရာတို့ကြီးကတော်တဲ့တောင်ထဲနေတဲ့ခါမှာဒီဆုံးခံတဲ့ဒူတင်ကိုလည်းအများအားကျင့်သုံးတယ်။နောက်သင်္ကန်းသုံးတယ်ဆောင်းတာတို့တော်တဲ့တောင်ထဲနေတာတို့အဲ့လိုဒူတင်လေးတွေတိုးအကျင့်လန်ကုလမှာမထေကြီးနဲ့ဒီမျိုးသမီးကဆုံမိတော့မျိုးသမီးလေးကစေကစားတဲ့ရွယ်ဆိုတော့မထေကြီးကိုအတန်ထွက်ပြုံးပြ နော်ပရိပေါ်စိတ်ဝင်စားတဲ့အခါကျပရိကတော့သူကအယိုးစုကပ္ပတာမဲ့ရှုမှတ်နေတော့ရှုမှတ်နေတော့အတန်ကြားလိုက်တဲ့အခါကျတော့မော့ကြည့်လိုက်ကောဆုံးကတော့တတိနဲ့သွားရှုမှတ်ရင်သွားဟိုကပြုံးတာမြင်ပြုံးတာမြင်တော့သူကရိုးစုကမ္ဘာရှုမှတ်နေကြဆိုဘုန်းကြီးရဏပြောတယ်လေခေါင်းရိုးကြည့်ရင်သွားရိုးသွားဝင်ရင်ဆက်ကြည့်လိုက်ရိုးစုရိုးစုတကိုယ်လုံးကြီးခေါင်းရိုးကြီးမြင်လာတယ်ရှုမှတ်နေကြပုံကိုကြအားကောင်းနေတာ ဟိုကပြုံးတာလည်းတွေ့တယ်ဒီကလည်းရိုးစုကိုတန့်ဖန်ရှုချလိုက်ရိုးစုရိုးစုရိုးစုတကုတ်လုံးရိုးကောင်းကြီးမြင်တကုတ်လုံးရိုးစုအနေနဲ့မြင်တာမျိုးသမီးရဲ့ပုံကိုမတွေ့ရတော့ဘူးဘာပြောလဲအရိုးစုပဲတွေ့တော့ဒါကသူကတမားကြီးလည်းအားကောင်းလို့အမြဲတမ်းအလေးကျင့်လည်းရှိနေလို့အခုချက်ချင်းတွေ့အခုချက်ချင်းရှုလို့တော့ဘယ်မြင်လိုက်မှာနော်အဲ့တော့ရိုးစုအာယုံနမိတ်အာယုံပြုပြီးတော့ မြန်းတာသူကတမာရီကလည်းအားကောင်းနေချင်းမျိုးသမီးတွေ့တွေ့ချင်းဖမ်းရှုလိုက်တဲ့ခါကျတော့ဒီအတုဝကမ္မထံเนี่ยပထမဇန်ရတယ်လို့ပြောထားတယ်နော်ဒီအယိုးစုနမေကိုအာယုံပြုပြီးရှုတော့ပထမဇန်ရတာပေါ့ဗျာဒီမှာတော့ချုံပြောတော့ဇန်သမารီရပြီးတော့နေဆိုင်ငါးတွေဆင်ញင်လာတော့ပါလို့အဲ့ဒီအနေအဲ့ဒီပထမဇန်ရအဲ့ဒီပထမဇန်ကိုဝိပဿနာဆက်ရှုတာပေါ့ဗျာပထမဇန်နန္တရား ဇန်စိတ်စေတသိက်ဇန်တရားတွေကမိယာယုတ်အကုန်လုံးပေါ့ယုံနံတရားတွေဝိပဿနာရှုလို့အဲ့ဒီနေရာမှာပဲတည်ငါလေးအတွင်းမှာပဲယန္တာဖြစ်သွားယန္တာဖြစ်တဲ့အခါကျတော့ရှင်မြတ်ကြီးကလည်းသူဆုံးခံတဲ့ကိစ္စဆက်ကြွားတယ်မျိုးသမီးလေးကလည်းသူနေရာကိုဆက်သွားတယ်အဲ့လိုသွားရင်းနဲ့တကလန်ခုလာရောက်တကရဒီမျိုးသမီးလေးရဲ့ယောက်ျားနဲ့ဒီမထေရီကဆုံးမြန်းတယ်မျိုးသမီးလေးယောက်ျားမေးတယ် ရှင်ဘုရားဒီလမ်းမှာမြို့သမီးငယ်တယောက်သွားတာတွေးမိပါသလားရှင်ဘုရားလို့မေးတယ်။အဲ့မှာတော့သူပြောတဲ့ပါဠိလေးဘုန်းကြီးဖတ်ပြမယ်။နာဘိဇာနာဘိအဋ္ဌိဝါပုရိသောဝါဣဒောကတောအပိစာအဋ္ဌိသင်္ဃာတောကစ္စတေတာမဟာပတိတကားတဲ့ဒီလမ်းမှာမျိုးသမီးမျိုးမျိုးသမီးလားမျိုးသားဖြတ်မျိုးသမီးလားမျိုးသားတော့ငါမသိဘူးတဲ့ အယိုးစုတစ်ခုဖြတ်သွားတာတော့ငါတွေးလိုက်တယ်လို့ပြောရှင်မြတ်ကြီးဒီဟာကိုအများအားရှုမှတ်နေတဲ့ခါကျတော့ဘယ်အရာပဲကြည်ကြည်နော်သူကအယိုးစုရလို့မြန်သွားပြီတရားလည်းရသွားတော့တကယ်တော့အယိုးစုတစ်ခုလုံးကိုမြင်တာမဟုတ်ဘူးနော်မထေမြတ်ကြီးမြင်တော့ကပါသွားပဲသွားကိုမြင်တာပဲဒီသွားတွေကိုဒီကအယိုးစုယိုးစုယိုးစုယိုးစုစိုက်ရှုလိုက်တဲ့ခါကျတော့ နှလုံးသွင်းလိုက်တဲ့အခါကျခေါင်းရိုးကြီးတွေ့မယ်နောက်တကိုယ်လုံးရိုးတွေမြင်မယ်မျိုးသမီးအနေနဲ့ပျောက်သွားပြီးအယိုးစုအနေနဲ့ပေါ်လာတာတကယ်လို့ရိုးစုမမြင်မဲနဲ့မျိုးသမီးအာယုံပေါ်လာရင်ကိလေသာဖြစ်မှာပဲကိလေသာစိတ်ပြင်းဘယ်တော့မှဆံမရဘူးခုတော့မျိုးသမီးအာယုံပြောက်သွားရိုးစုအာယုံပေါ်လာဘူးမျိုးသမီးအာယုံပြုတ်နေတာမဟုတ်ဘူးရိုးစုအာယုံပဲ အာယုံပြုပြီးဆက်ပွားတော့ကိလေသာမဖြစ်ခင်ပရမဇန်ရသွားတာအဲ့ဒီပရမဇန်ခြေခံပြီးတော့အရှင်မြတ်ကြီးကဝိပဿနာရှုတာအချိန်လေးဘာမှမကြောက်ဘူးနော်တရင်သားလေးပဲတကယ်ခဏလေးတွင်ပဲတမာရီအကောင်းလာဒါကြောင့်ဘုန်းကြီးကလောမကြည့်စေချင်ဘူးတကယ်တည်းဟိုငါထိုင်းတာကြားလာပြီဘာမှလည်းမဖြစ်သေးဘူးဒီလိုအောင်မေတ္တာတမာရီရအောင်ရင်လုပ်ပါတမာရီရရင်ထူးခြားတွေးလိုက်မျိုးဘုန်းကြီးအာမခံတယ် တမာရီမှမရသေးပဲနဲ့ဘဝရှုခြင်းတရားရှုခြင်းတိုးတက်မှုကလည်းဒါဖြစ်ခြင်းမရဘူးအဲ့ဒါမှဒါအခုလိုချိန်ပြီးပို့ဆိုးသည်ဒီနိုင်ငံကြီးတွေလူမျိုးကြီးတွေသွားစိတ်ဝင်စားနေဘုံကြီးတို့တော့မနှဲဖြတ်อยู่ဒီအတွေးတွေကဝင်လာတယ်တော်တော်ကိုဖြုတ်ချမှာကိုလုံးနိုင်တာလုံးပေးလိုက်လေလုံးနိုင်တာလုံးပေးပြီးရက်လိုက်တော့လေဟိုတရားထိုင်တော့လဲဓာကြီးပေါ်စားတော့လဲဓာကြီးပေါ်အိမ်တော့အဲအဲ့ဒါကြောင့်မဟုတ်တော့ဘူး သူ့ချိန်နဲ့သူရလိုက်အဲ့ဒါမျိုးမှတ်တာနော်ပြီးတော့တမာရီအားကောင်းလာရင်တည်ငါလေးအတွင်းအချိန်နှင်းငယ်အတွင်းမှာဒိုင်းတိုင်းဆိုပြီးသွားတာပဲအဲ့တမာရီအားကောင်းရင်လောက်ပေါ့ဗျာတမာရီဘိက္ခွေဘာဝိထဘုရားရှင်ကဘယ်တရားပဲအထုအထုတမာရီရောက်အထုတမာရီတော့ဘိက္ခွေဘိက္ခုယထာဘုတံပဇာနာတိပတ္တိတမာရီရတဲ့ပုဂ္ဂိုလ်မှာအမှန်တိုင်းမြင်လိုက်မယ် အမှန်တိုင်းသိနိုင်မယ်တမာတိတောက်တာနေမှာဒါဟောထားတယ်ပေါ့ဗျာအဲ့ဒါလေးမှတ်ထားဖို့နော်ဒီတော့တရားဆိုတာကိုယ်တိုင်အထုတ်ကြည့်ပါနော်ကိုယ်တိုင်အထုတ်ကြည့်ဉာဏ်ဤဖြစ်လာမှသဘောပေါက်နားလည်နိုင်တာတမန်ရှင်ကရှုုံနဲ့လေဒီခုနအရှင်မြတ်ကြီးတို့တမန်ရှင်ကရှုုံနဲ့ဘယ်လိုမှရိုးစူးမမြင်နိုင်ပါဘူးဗျာနော်အမြဲမပြတ်ပါဗျာ အမြဲတမ်းကိုဆင်ញင်နှလုံးသွင်းနေတာအကြာကြီးပဲနော်အမြဲမပြအကြာကြီးနှလုံးသွင်းနေတဲ့အတွက်ဒီမျိုးသမီးလေးပြုံးပြခြင်းချင်းရိုးစုမြင်တာဘုလို့ဆိုမလွယ်ပါဘူးဗျာအမြဲမပြအထထအခါကဆင်ញင်နှလုံးသွင်းတော့ဗာပြလို့အကောင်းလာတယ်ခိုင်မြဲလာတယ်ခိုင်မြဲလာတယ်ကဗာပြလဲကိုကိုကိုကြည်လဲရိုးစုမြင်တာပဲသူများကြည်လဲရိုးစုမြင်တာပဲအဲ့ဒါမှတ်တာ နော်အလေးကျင့်လို့အလေးကျင့်ဘာပဲလုပ်လို့အလေးကျင့်ရှိအောင်လို့မြဲမပြတ်လေးကျင့်တာမြဲမပြတ်ကျင့်နေလေးကျင့်ရှိလာမြင်နိုင်တယ်ဒါကြောင့်ကိုဒီတရားအထုတ်တဲ့အခါကျအလေးကျင့်ရှိအောင်လို့အလေးကျင့်ရှိပြီးတမာရိယအောင်လို့အလေးကျင့်ရှိလို့တမာရိယလာရင် လူမပြောနဲ့ဘုရားရှင်ရဲ့တက်ကဆိုရင်မှတ်တမ်းထဲမှာဗာဒိပ္ပံသုတ်ထကရာဒါလည်းဘုန်းကြီးပြောခဲ့ဘူးတော့ကြက်တူ၍တိရစ္ဆာန်တော်မြင်နိုင်တယ်ဆိုရင်မှတ်တမ်းတင်ထား မာသရိပံတုတ်ခေါ်တဲ့နေရာပေါ့နော်ကုရုတိုင်ကာမတဓမ္မနေကုံရွာကြီးအနီးတော်ထဲမှာပေါ့နော်ဗရမကြောင်းမရှိဘူးဗျာအဲ့တော်ထဲမှာဘုရားသတင်းသုံးပြီးတော့ဒီမျိုးလေးရွာရဲ့ဆုံးခံဒီတော်ထဲမှာသတင်းသုံးတော့နောက်တော့ကြောင်းနေဖြစ်လာဘေကုဏီမှာကြောင်းလည်းဖြစ်လာငှက်လေးတွေနဲ့ဆက်ကပြစားတဲ့ပုံကိုတယောက်ကရှင်တို့ရှင်တို့ကတော့ဒီကိလိုဟိုတယ်တွေပါရှိဘူး တောဘက်တွေလည်းဒီတိုင်းမှာတောဘက်တွေလည်းဟိုတယ်ဘာတွေမြည်တဲ့အခါကျတော့ဒီအယောင်းဝယ်လုပ်တဲ့လူတို့တေရွာဝင်တေရွာတဲ့အယောင်းဝယ်လုပ်တဲ့လူတို့ညလည်းပြားတွေတို့ဘာလို့ညာလို့ဖုံးကြောင့်တရားလားဘုန်းကြီးကနေပြီးတော့ဆရာတို့ဘာလို့ညုံအိုက်တဲ့အဲ့ဒီခက်ကလည်းအိုက်တိုင်းပဲဆက်ကငှက်လေးတွေနဲ့ဆက်ကပြစားတဲ့တခါတယောက်ကငှက်မျိုးစုံပေါ့ဗျာသူငှက်မျိုးစုံဆိုရင်တော့ရောင်းဝန်တာလီကတို့ကြက်တူတွေတို့ဖြစ်မှာတချင်းဆိုလို့ကာရာတို့ဒါမျိုးတော့ခက် ဒီဘေကုဏီမှာအကြောင်းကိုတဲတယ်တဲပြီးတော့ဒီနာရွာလေးတွေတရွာပြီးတရွာသွားပြငှက်လေးတွေကလိမ္မာရင်ကျေးနေတဲ့ခါကျသူကပြန်လာဒီငှက်လေးတွေအိမ်ထဲမှာထက်သိမ်းလောင်ချိုင်ထဲမှာထက်မသိဘူးဗျအိမ်ကြောင်းပြန်ရောက်လာသစ်ပင်ပေါ်မှာတင်လွတ်ထားတာအဲ့တော့ဒီနိဗ္ဗာန်ဝင်ကြီးပါကြောင်းနိဗ္ဗာန်ဝင်ကြီးကရွာတွေကုံသွားတဲ့အခါပြီးသွားတဲ့အခါကျခဝေးဝေးပေါ့လေတော်တော်ဝေးဝေးရွာတွေ သွားမယ်ဆိုတော့မနဲ့စောစောထသွားမနဲ့စောစောထသွားတော့သူကျက်တရွေလေးသားလေးကလေးတော်တော်များပုံရပါတယ်မနဲ့စောစောစီတော့ဝေဒီဝင်လေးမမြင်မကန်းနဲ့ဒီငှက်လေးတွေသူ့ချင်းနဲ့ကောက်ထဲကောက်ဖမ်းပေါ့ဖမ်းပြီးထွက်သွားအဲ့မှာပါကြံလေးကျက်တူရွေလေးတစ်ကောင်ကြံခဲ့တာဒီကျက်တူရွေလေးတွေကသူကဘာလဲစကားပြောတတ်တာ။အဲပြောတော့မနဲ့လင်းလာတဲ့ခါကျတော့ ခုနတာမီမာလီချောင်းတန်ရှင်းလို့တော့ဒီကျက်လူရီလေးသွားတွေ့ရင်ကြီးနေတဲ့ပုံကိုကျက်လူရီလေးအောင်လားတာမီမာလီလည်းအဆင်ပြေတော့တော့ကိုလေစကားပြောလိုက်ပါညာနဲ့တာမီမာလီတွေကလည်းဘာဖြစ်လဲစားလေးကျွေးလိုက်နောက်ဆုံးနာမည်တောင်မဲ့ထားလေဗုဒ္ဓတက်ခိဘုရားဆောက်ဆောင်တဲ့ပုံကိုအဲ့ဒီလိုနဲ့ဒီကျက်လူရီလေးကဘေကုဏီမာကြီးကျောင်းမှာနေတဲ့တနေ့ကျတော့ဘေကုဏီမာကျောင်းအကြီးကဘေကုဏီမာကြီးနဲ့တွေ့ရင်သွား တွေ့တော့ဘေကုဏီမာကြီးကမေးတယ်ဒီတာမဏိမာလေးတွေပြောတာဆိုစားနဲ့ကြားမှာပေါ့ဗျာကြားတဲ့ခါကျတော့ဗာမေးလဲဆိုဘေကုဏီမာကြီးကချစ်သားဗုဒ္ဓတကိတာမင်းဘယ်မှာနေလဲကွယ်ဆိုတော့ရှင်မကြီးဗျာတဲ့တို့ဒီเจ้าမှာပဲနေပါတယ်ဒီတော့ဘေကုဏီမာကြီးကမိန်တာချစ်သားဗုဒ္ဓတကိတာသူတော်ကောင်းတွေเจ้าနေတော့သူတော်ကောင်းတရားကျင့်ရတယ် မင်းဒီသူတော်ကောင်းကြောင်းနေပြီသူတော်ကောင်းတရားကျင့်ရလားရှင်မရုပ်ပါတရားမှကျင့်တာဘူးလွယ်ပါတယ်ကွယ်ဆိုပြီးအယုစုကမ္မထံသင်တက်မဲ့ကြရင်လေဘုန်းကြီးမာသရိပဏသုတ်တန်ကလည်းပြောခဲ့ပါတယ်တက်မဲ့အတုပါကြရင်ဗဟိတဝင်ရှုပါပြီးမှအစ္ဆတရှင်အစ္ဆတရှုပါတက်ရှိအတုပါကြရင်တော့ခုခန္ဓာကိုအပြည့်မြောင်ရင်ရှုရတယ်နော်ခုခန္ဓာကိုပြည့်မြင်ပြီးဆိုမှသူမြောက်ရှုပါ ဥမာ32ခုတာတာကမ္မထာတို့ဓာတော်9ပေါက်ကမ္မထာတို့ကိုယ့်ကိုယ်ရင်ရှုပါကိုယ့်ကိုယ်ပြည့်မြင်ပြီဆိုမှသူများကိုရှုပါအခုတက်မဲ့အယိုးစုတို့ပါတို့အခုတခါကြီးတို့ဆောင်းနေဆောင်းမကြီးတွေဒီမှာတွေ့ပါအဲ့ဒါကြရင်တော့ဗဟိတဝင်ရှုပါသူများအယိုးစုကိုရင်ရှုပါပြီးမှအစ္ဆတာကိုယိုးစုကိုရှုပါအဲ့ဒီနေ့တိုင်းမှာမာသရိပဏ္ဏတုတ်ကအတိုင်းဟိုတုတ်တဲ့မှာတော့သူကဘယ်လိုပဲမိန်သွားလဲဆို တက်ရှိပဲပြီးပြီးတက်မဲ့ပြီးဖះကအစ္ဆတောင်းပြီးတောင်းကဒီလိုပဲဟောသွားတာဒါကဘုန်းကြီးတို့လက်တွေ့ပိုင်းပြောတာလက်တွေ့ပိုင်းအဲ့လိုရှိပါအဲ့လိုမှတ်ထားမယ်နော်အဲ့တော့ဘေကုဏိမကြီးကဒီကျက်တူကြီးလေးကိုဗဟိတအယိုးစုအရင်သင်ပေးတယ်ခြေသားဗုဒ္ဓရတကိတာလွယ်ပါတယ်ကွယ်တခြားငှက်ရိုးတွေမင်းတွေ့ဘူးမှာပါသူများရဲ့ခေါင်းရိုးတွေကြည့်ပေါ့နှုတ်သီးရိုးတွေကြည့်ရိုးစုရိုးစုအဋ္ဌိအဋ္ဌိပေါ့ဗျာပါဠိလိုအဋ္ဌိပဲဗမာလိုတော့ရိုးစုပေါ့ အတ္တိအတ္တိအတ္တိဒါပဲရှုဖို့ပဲအဲ့ဒီသူများရဲ့ရိုးကောင်းကိုကြည့်အယိုးနှုတ်သီးကောင်းကိုကြည့်အယိုးစုအတ္တိအတ္တိအတ္တိလေကျွန်းလေဘင်းရိုးတွေနောက်ကိုယ်ခန္ဓာကိုယ်ရိုးတွေတောင်းမှရိုးတွေခြေတော်ရိုးတွေသူအကုန်ရှုခိုင်းတာတပိုင်းချင်းတပိုင်းချင်းကြည့်ရတယ်ဆိုပြီးတော့ရှုခိုင်းတခါခြေတော်ရိုးကနေပေါ်ပြန်တက်ပေါ့ရှုတော့ပါရှုလို့အတ္တိအတ္တိအတ္တိအတ္တိအယိုးစုယိုးစုယိုးစုဒီတိုင်းရှုခိုင်း သူများရိုးစုတွေရှင်းရှင်းလင်းလင်းမြင်ပြီးဆိုမှကိုယ်ရိုးစုချွရင်ပိုးမြင်လာတယ်နော်အဲ့ဒါလေးမှတ်ထားပါအကြောင်းဓမ္မကြီးတို့ဒကာကြီးတို့တရုတ်ဆောင်နေကြတော့ရိုးစုရှိနေတယ်ဘုန်းကြီးလည်းရှာထားတယ်အဲ့ဒီရိုးစုတွေဒီတိတမပိုင်ခင်ကတော့ဘာလို့ ਆ လဲဆိုဟိုကိုသွားတဲ့သုတ်တန်ရောက်မှရိုးစုကရှာတယ်ခေါင်းရိုးရှာလိုက်ဟိုရိုးရှာလိုက်ဒီအပြည့်ပြည့်စုံစုံမရပါဘူး အဲ့လိုကိုယ့်အကိုဆောင်းသွားတဲ့ခါကျရင်ဒါရိုးစုတစ်ထုံလုံးကြီးရတာတော့ဒါကိုရောက်မှဖြန့်ပြီးတော့တေချာမျက်စိနဲ့မြင်အောင်ကြည့်ရတာပြီးမှသင်ញံသွားရှုဒါမျိုးလုပ်ရခုကျက်တူရွေးလေးကိုဘေးကုနေမှာရာအတိုင်းသင်ပေးတာအဲ့တော့ तू ကကျက်တူရွေးဆိုပေမဲ့လို့ဘာသာရေးအကြောင်းမှနေတော့နီးစပ်မှုရှိတော့ဘူးအဲ့တော့ဘေးကုနေမှာသင်ကြားပေးတဲ့အမျက်မပြတ်တာရှုနေ तू အားနေ ရှုပါများတော့ဘယ်လိုဖြစ်လာလဲတနေ့မှကြတော့အိန္ဒိယလည်းအေးတာဆောင်းရသည်ဘုလိုဘုန်းကြီးတို့ပဲစီအေးတယ်လို့ဆောင်းရသည်မှာတိုင်ထိတ်တက်ပြီးနေဘူးစာလှုံတာနေဘူးစာလှုံတဲ့ခါမှာတိမ့်ငက်ကြီးကသူ့ကိုခြိတုပ်သွားတော့ခြိတုပ်သွားတော့ဗြဟ္မာတော့ကဲပါអော်မှာပေါ့ဗျာတာမဏိမာလေးတွေကကြားတယ်ကနောက်ကထုတ်တယ်ကဲတွေနဲ့တိုက်ပြီးမောင်းတာနှမျိုးဖြစ်နိုင်ပါတယ် ဘာဖြစ်လို့လဲသူတရားရှုမှတ်တဲ့အချိန်ကြောင့်သင်္ကကြီးကဆက်ပြီးတော့ခြိမကုတ်သွားပဲနဲ့အောက်လွတ်ချတာဖြစ်တယ်။တာမဏိမာလေးတွေ၆တဲ့အတန်ကြောင့်ချခဲ့တာလည်းဖြစ်နိုင်တယ်။နှစ်ခုလုံးဖြစ်နိုင်တယ်။ခြိကုတ်သွားတယ်။ခြိကုတ်သွားပြီးတော့မှနောက်ကနေလိုက်မောင်းရင်မောင်းရင်နဲ့ဟိုကလည်းအယိုးစုကမ္မတန်ရှုနေတဲ့ချိန်ဖြစ်လိုက်မယ်ပြီးတော့မှဆက်နားထောင်ကြည့်လိုက်ပေါ့နော်။အဲဒီမှာလွတ်ချလိုက်တယ်။လွတ်ချခြိကုတ်ထားတဲ့ချိန်ဒီလိုဟိုက သူ့ခြေောက်တွေနဲ့သင်္ကေကြဒါအကုတ်ထားတော့အောက်ချလိုက်တော့မပြန်အောင်တော့မပြန်နိုင်ဘူးပြည်အောက်ချအဲ့မှာဘေကုနီအဲတာမဏိမာလေးတွေကကောက်ကောက်ပြီးကြောင်းယူသွားပြီးတော့ဆေးထက်ဆေးထက်တော့ဘေကုနီမာရလည်းရောက်လာတယ်အဲ့ဒီအချိန်မှာမေးတဲ့စကားလေးနဲ့ဖြေတဲ့စကားလေးကြည့်လိုက်ပါတော့သူတကယ်အားထုတ်တာအကြောင်းကိုပြောတယ်စိတ္တဗုဒ္ဓရေဂိတာတွေမင်းကိုသင်္ကေကြီးခြီသွားတဲ့ချိန်မှာမင်းဘယ်လိုဆင်ခြင်နှလုံးသွင်းနိုင်တာမေးတာ သူကဘာဖြေလိုက်လဲသူဒီရိုးစုကမ္မရာဆင်ញင်နှလုံးသွင်းနေတဲ့ပုံစံမျိုးပဲဖြေတာမှာဘာဖြေလိုက်လဲရှင်မကြီးဘုရားတဲ့အယိုးစုကြီးတစ်ခုကအယိုးစုကြီးတစ်ခုကိုချိကုပ်သွားတယ်လို့မြင်ပါတယ်နော်ဒါသူရိုးစုမြင်နေလို့ပဲရိုးစုရိုးစုဆင်ញင်နေလို့ရိုးစုတစ်ခုကအယိုးစုတစ်ခုကိုဘယ်လိုချီသွားတယ်ကုပ်သွားတယ်နော်ပြီးတော့ဗာဆင်ញင်လေဒီရိုးစုတစ်ခုကိုရိုးစုတစ်ခုကဘယ်နာလေးမြန်ပြစ်ချလိုက်မလဲ အဲ့လိုဆင်ញင်စဉ်းစားမိချောင်းလျှောက်ထားတော့လျှောက်ထားတော့ဘေကုဏီမာကြီးကတိရိစ္ဆာန်ဆိုတော့သူကဒီဘက်ဘက်မှာမညာခွင့်ကြောင့်မရနိုင်ဘူးဗျ။အဲကြောင့်မို့သာရုသာရုဗုဒ္ဓတေခိတာတဲ့မင်းဒီဘဝမှာတော့မညာခွင့်ကြောင့်မရပေမဲ့လို့နောက်ဘဝမှာတော့ဒီပါရမီကုသေကံကြောင့်တေချောင်းပေါင်းမညာခွင့်ကြောင့်ရနိုင်ပါလေဒီလိုမိတ်နော်နော်။အဲတော့ဒီမှာကြက်တူရွေးလေးတော့အလေးကျင့်ရှိလာရင်စွဲမြဲလာရင်အယိုးစုမြင်နိုင်ပါတယ်။ မမြင်လို့ဒီမှာတော့ internet တွေပါပေါ်တာပေါ့ဗျာဒီထဲမှာရှာတာပေါ့အယိုးစုပုံတွေ့အောင်ရှာနော်အခုချိန်မှာဘုန်းကြီးကျန်ကျန်ပေးနေတာစိတ်ဆိုတာကလွတ်ထားရင်မကောင်းတာကြီးတွေးနေတယ်ဒီသတင်းတွေကြည်လိုက်မကောင်းတာတွေကြီးတွေးနေတတ်တယ်နော်စိတ်မချမ်းသာမှုတွေတွေးဘုန်းကြီးလူမျိုးတွေဒီချိန်ဒီကာလမှာဒါမျိုးတွေဖြစ်တာပါအဲတော့ကြည့်ကျင်လဲကြည့်ပေါ့ပြီးတဲ့အခါကျဒါရပ်ပြပြီးတော့ကောင်းတဲ့တစ်ခုခုနဲ့ ကိုယ်စိတ်ကိုထိန်းထားကောင်းတဲ့နှလုံးသွင်းမှုဘာဝနာတစ်ခုမပြတ်လုပ်နေရအဲလိုတင်းတင်းရင်းလုပ်ရမှာဆွဆွမြဲမြဲလုပ်ရတင်းတင်းရင်းလုပ်ဆွဆွမြဲမြဲလုပ်ဆွဲမြဲတဲ့ခါကျတော့ဒါပဲနေဘယ်ချိန်ရှုရှုထင်လွယ်မြင်လွယ်တယ်ခုจิตတူရေးလေးကြည့်တယ်จิตတူရွေးတောင်မှဒီမှာတရိษံတောင်မှ လူတွေသင်ပေးတဲ့အတိုင်းဆင်ញံနှလုံးသွင်းနိုင်သေးရင်အယိုးစုကိုခုတော့လူသားပဲဒီမြင်းအောင်ဆင်ញံနှလုံးသွင်းဖို့လွယ်တယ်ကိုဆောင်းမကြီးတချို့ဆိုရင်ဒီရိုးစုကပိုးမြင်လွယ်တယ်ဆိုရင်ကြောင်ရှောင်းမှတ်နေနော်အရိုးစုတို့ဒီအတုပဆင်မျိုးတွေမှာရိုးစုမြင်လွယ်တယ်ကတိုင်းထဲမှာဆိုရင် white ကတိနာအဖြူရောင်ကတိုင်းဟောပို့ပြီးတော့ရှုမှတ်လို့ကောင်းဒါဘုန်းကြီးရှုမှတ်ဘူးကြွရတာလေးလာမေးလို့ဒီနေ့ကဒီကားတယောက် အေးလို့ तू ကရှုမှတ်ပုံတွေကကောင်းတယ်ဒါပေမဲ့ तू ကတိုင်းဝန်လုပ်နေရစနစ်မကြတော့ကတိုင်းဝန်ကဘလောက်အတိုင်းတာနဲ့လုပ်ရတယ်လို့ပြောလိုက်အဲဘုန်းကြီးတို့ဒီတရားသင်တာမှာတော့ဘုန်းပြောဖို့စေကိုကတိုင်းဝန်ကဘယ်ပြောက်သွားမသိကျောင်းကလည်းဟိုပြောင်းလိုက်ဒီပြောင်းလိုက်နေကိုကတိုင်းဝန်တချို့ကလည်းဟိုလိုရှိမှာပေါ့လေဘုန်းကြီးကတော့ဒါအသုံးကြလို့တခြားသိမ့်တာဟို မိမောင်ကျောင်းကနေပြီးတော့ဟိုပြောင်းတဲ့ချိန်ဘုန်းကြီးမရှိဘူးဒီဝိုင်းရသူတို့အတွက်ကသုံးကြတော့နှွင့်ပြလိုက်တာလည်းဖြစ်ကောင်းဖြစ်နိုင်ကျန်တဲ့ဘုန်းကြီးကျန်တဲ့ပုဂ္ဂိုလ်တွေကသုံးကြအောင်ဘုန်းကြီးတွေပဲသုံးကြအဲ့လိုဖြစ်တာနော်သုံးကြမှာ तू ကရှုမှမရှုဘူးဒီဝိုင်းရဘာကြီးမှသိမှာမဟုတ်အဲ့တော့ဒီရောက်တော့ရှားတော့မတွေ့ဘူးအဲ့လွတ်ပြလိုက်သလားမသိဘူးပြောချင်တာကကျက်တူရီဟာ သူများရဲ့အယိုးစုကိုမြောင်နှလုံးသွင်းနိုင်တယ်လို့ကိုယ်ယိုးစုကိုလည်းမြောင်နှလုံးသွင်းနိုင်တယ်နော်အဲ့ဒါကြောင့်ဘိုးခုနကသိငယ်ကြီးခြိတုပ်သွားတဲ့ခါမှာပါကြောက်တော့နဲ့ဆိုရင်တော့ဘူးဆိုတော့မဖြစ်တော့ဘူးဗျဒီအယိုးစုကမ္မထာမဲ့ဆင်ညာနှလုံးသွင်းတာနော်ပြောချင်တာဘုန်းကြီးတို့တွေဒီချိန်မှာခုနကကိုလိုမျိုးတွေဒီဆိုရင်ညာဘူးဆိုတာဖြစ်လာတယ်ကိုရှုမှတ်နေကြကမ္မထာကိုတင်းတင်းရင်းလောက်ဒါရင်တို့ဒါဆိုရင်တို့ဆိုရင်ဘူးဆိုမှုတွေ ရပ်သွားလိုက်တယ်နောက်မလို့ရင်အဆုံးရမှုစိမှုတွေအကောင်းပြီးပုတ်ပုတ်ပုတ်ပုတ်ဆုံးနေတယ်အဲ့ဒီလိုဘုန်းကြီးတို့ကဒီဆုံးရမှုစိမှုတွေလောက်ဖြစ်နေတော့ဘယ်တော့မှတရားနှလုံးသွင်းလို့မရအခုကြည့်လိုက်လေချက်တူရေးလေးသေခြင်းတရားတွေကိုဒါကြည့်ပြီးတော့သေမဲ့ဘေးကိုဒါကြည့်ပြီးထိတ်လန့်နေမယ်သူဘာမှရိုးစုစင်ញံနှလုံးသွင်းနေအကြောင်းမရှိဘူးကြောက်နေပြီလေသင်္ကကြီးကြောက်လန့်နေဟာငါပဲချိန်မှန်းဒီကုတ်တက်ပြီးစားလိုက်မလဲပြောနေကြောက်နေပြီ ခုကြတော့သူကရိုးစုပဲဆင်ញင်နှလုံးသွင်းနေတော့ထိတ်လန့်မှုကြောက်လန့်မှုမရှိဘူးစိုးရိမ်မှုပူပန်မှုမရှိဘူးတကယ်လို့ခုနကြောက်လန့်မှုတွေဖြစ်လာရင်ဘာဖြစ်လာလဲဒီသိငယ်ကြီးပေါ်မှာလဲဒေါသတွေဖြစ်နေလိုက်အာတနေရာရောငါတတ်တော့မှာပဲငါတတ်တော့မှာပဲငါစားတော့မှာပဲငါစားတော့မှာပဲဒေါသတွေဖြစ်နေဒါကြဒေါသတွေအာဃာတတွေကဒေါသတွေအာဃာတနဲ့တည်သွားရင်အညိုးတိနဲ့တည်သွားရင်တန်တရားမှာ तू ကနိုင်ရတယ်ကိုကနိုင်ရတယ်မဆုံးနိုင်ဘူး အဲ့ဒီဇလန်းတွေဓမ္မပဒမှာအများကြီးဟောတာတွေ့လိမ့်မယ်အဲ့တော့ယတုရေလေးကတရိษံဖြစ်ပေမဲ့လို့နော်သူလည်းရိုးစုပဲကိုယ်လည်းရိုးစုပဲဒီရိုးစုမြင်အောင်နှလုံးသွင်းနေတော့ဗာဖြစ်တယ်ဒေါသဖြစ်တာလို့ကြောက်လန့်တာလို့စိုးရိမ်တာပူဆွေးတာပူကြွေးတာမရှိတော့ဘူးအဲကြောင့်ဘုန်းကြီးတို့ဘယ်ကမ္မထာမဲ့နှလုံးသွင်းသွင်းဘာလို့ဖို့လို့လဲစွဲမြဲဖို့လို့တယ်ဘယ်တရားပဲအထုတ်ထုတ် ဆွေဆွေမြဲမြဲအထုတ်ဖို့လိုတယ်ဘုရားကုံတော်ဘုရားကဘုန်းကြီးတခါပြောခဲ့ပါတယ်ဆွဲသွားမြဲသွားလို့နော်ဆွဲသွားမြဲသွားပြီးတမာရီအကောင်တမာရီရှိအောင်တမာရီအောင်အထုတ်တမာရီရမှဉာဏ်နဲ့မြင်ဖို့လွယ်တယ်အဲ့ဒါမှအကျိုးသက်ရောက်မှုရှိတယ်ဒီလိုမှတ်ထားအောင်နော် အကြောင်းဆွဆွမြဲမြဲလုပ်ဖို့လိုတယ်ဆိုဒီလောက်ပဲမှတ်ထားမယ်နော်။နောက်ခွန်ကြီးတို့ဒီခုပြောကြတာတွေကပြစ္ဆုတ်ပံအကျိုးတရားမှီပြီးတော့ပြစ္ဆုတ်ပံအကြောင်းတရားတွေဖြစ်ပုံကိုပြောတာပေါ့နော်။ဒီအကောင်းအဆိုးအကောင်းနဲ့အကောင်းတဲ့အာယုန်တွေအကောင်းတဲ့အာယုန်တွေဒီဟာတွေမြင်သိနေတော့ဘာဖြစ်လဲစကုညင်ဖြစ်တယ်။ဒါတွေကဘာကြောင့်ဖြစ်လဲဒီ ရှေးဘဝကပြုခဲ့တဲ့ဝိဇာသင်္ခါရတွေကြောင့်ဖြစ်ပေါ်လာတာအခုမြင်တည်တိုင်းမြင်တည်တိုင်းရှေးဘဝကဝိဇာသင်္ခါရကြောင့်သိမြင်တာကြီးပဲလို့ဒီလိုပဲမှတ်ပါဗျာမြင်သိစိတ်ဖြစ်တယ်ဆိုရင်သူနဲ့တူပါဖြစ်မလဲစေတသိက်တွေဖြစ်တယ်စေတသိက်နံတရားတွေဖြစ်တယ်ပြီးတော့ယုတ်တရားတွေလည်းပါလာပြီးတော့အာရဏ6ပါးလည်းဖြစ်တယ် ပြီးတော့ကဒီအာယနာ6ပါးဖြစ်တော့နောက်အာယုံတွေးထိပြီးတဲ့ဖတ်တာလည်းဖြစ်တယ်အာယုအကောင်းဆုံးခံစားနေတဲ့ဝေဒနာလည်းဖြစ်တယ်အဲဒီတော့မြင်သိစိတ်ဖြစ်တိုင်းဖြစ်တိုင်းဘာဖြစ်လဲဝိညာဉ်နာယုသာလိုင်နာဖတ်တာဝေဒနာဆိုတဲ့ပစ္စုပန်အကျိုးတရား၅ပါးလုံးတစ်ပေါင်းနဲ့ဖြစ်နေတယ်ဒီလိုနားလည်ထားဖို့ရည်ကြည်တာပေါ့နော်ဝေဒနာမှာအကြောင်းကျိုးဆက်ဆက်ပြီး အသေးစိတ်အပြင်တပါးချင်းဟောထားပါဒီလိုဟောထားတော့အသေးစိတ်အပြင်ခွဲခြားပြီးမှတ်ရအောင်လို့ဟောတာဖြစ်တာနော်ဒါပေမဲ့လို့ဒီလိုတစ်ခုပြီးတစ်ခုတစ်ခုတစ်ခုဒီလိုအသီးသီးဖြစ်နေတာမဟုတ်ဘူးဗျာသင်္ခါရကြောင့်ဝိညာဉ်ဖြစ်တယ်ဆိုဝိညာဉ်နဲ့ဆိုင်တဲ့နာယုတ်တွေအာယနာတွေဖတ်တာဝိညာဉ်တွေတပေါင်းနဲ့ဖြစ်လာတာတခုတည်းဖြစ်တာမဟုတ်ဘူးတွဲဖြစ်နေအဲဒီတရားတွေကရှေ့ကံကြောင့်ဖြစ်လာတဲ့အကျိုးတရားတွေပဲခုနပြောတဲ့ ရှိကံကြောင့်ဖြစ်လာကြိုးတရားပဲဝိညာဉ်နာယုတ်တလိုင်းနာဖတ်တာဝေဒနာဒါရဲ့ရှိကံကြောင့်ဖြစ်လာတဲ့ကြိုးတရားတွေကြိုးတရားတွေဖြစ်တဲ့အတွက်ဒါဝိပါကဝတ်တရားလို့ခေါ်တယ်ဝတ်ဆိုတာအလဲကြလဲပတ်နေတဲ့တရားတွေဖြစ်တဲ့တောင်းနော်ခုနကခုဘုန်းကြီးတို့ဝိဇာသင်္ခါရဆိုတဲ့အကြောင်းတရားတွေကြောင့်မို့ဒီ ဘာတွေဖြစ်လဲဝိညာဏယောတလိုင်းတာဖတ်တာဝေဒနာဆိုတဲ့အကျိုးတရားတွေဖြစ်လာတယ်ဒါပါခေါ်လဲဝိပါကဝတ်တရားဝိပါကဝတ်ခေါ်တယ်ပေါ့ဝတ်သုံးပါးရှိတာပေါ့ဝိပါကဝတ်ပြီးတော့ကာမဝတ်ကိလေသာဝတ်ဒါတွေလည်းပြောပါဦးဝိဇာတဏဥပါဒံဆိုတဲ့ကိလေသာဝတ်ကြောင့်မို့ဒီကံနဲ့သင်္ခါရဆိုတဲ့ကာမဝတ်တွေဖြစ်တာကာမဝတ်ဆိုတာကံနဲ့သင်္ခါရကံတရားတွေသင်္ခါရ ဒါကိုကမ္မဝခေါ်တယ်ဒီကံနဲ့သင်္ခါရဘယ်သူကြောင့်ဖြစ်လဲမေးခုနဝိဇ္ဇာခုနဥပါဒကိလေသာဝတ္တကြောင့်ဖြစ်တာကမ္မဝတ်ကြောင့်ဘုခုနကပါရီဖြစ်လာတယ်ဝိညာဉ်နာယုတ်တလိုင်းတာဖတ်တာဝေဒနာဆိုတဲ့ဝိပါကဝတ္တဖြစ်တယ်ဒီလိုမှတ်တော့ဒီဝိပါကဝုကိုအမိပြုပြီးတဖန်ဗာပြလဲဝိဇာတနာဥပါဒာဆိုကိလေသာဝတ္တရဖြစ်ပေါ်လာပြန်မှာသူတို့ကလဲနေတယ် အဲ့ဒီလိုတလက်စီလက်လက်ကြီးဖြစ်နေလို့ကိလေသာရဲ့ကံရဲ့ဝိဘက်ရဲ့ဒီသုံးပါးကိုဝတ်သုံးပါးလို့ခေါ်ရတာပေါ့ဗျာအဲ့ဒီသုံးပါးထဲမှာတော့ဝိညာဉ်နံယုတ်တလိုင်းနဲ့ဖတ်တာဝေဒနာဆိုတဲ့တရား၅ပါးကိုဝိပါကဝတ်လို့ခေါ်တယ်ဒီနေ့ဒီလောက်ပဲမှတ်ထားမယ်နော်ဒီနေ့ဟောပြောဆွဆုံးပါတဲ့တရားတော်များကို ကြားနာကြတဲ့အတိုင်းလိုက်နာကျင့်ကြအထောက်နိုင်ကြသဖြင့်မညာဖုန်ညာနိဗ္ဗာန်ကိုရလွယ်ရောက်လွယ်နိုင်ကြတဲ့ပုဂ္ဂိုလ်များဖြစ်ကြပါစေ။